5ရက်9လ2020ခုနှစ်အမေရိကမှာရှိကြကုန်သောတရားဓမ္မပေါင်းသူတော်ကောင်းတို့နှင့်အားလုံးသောဩစတြေးလျစင်ကာပူမြန်မာနိုင်ငံနှင့်တကွအားလုံးစုပေါင်းပြီးတော့ဓမ္မသဘင်ကိုဆင်ရင်ကျင့်ပါကြကုန်သောအားလုံးသောတရားဓမ္မပေါင်းသူတော်ကောင်းတို့ယနေ့ ဦးစင်ဟောကြားပေးမဲ့တရားတော်မြတ်ခေါင်းစဉ်ကတော့ဖျားပေးသောဘဝနေနီးတဲ့ပြန်ပြီးတော့မှတ်လိုက်ပါဦးတရားပေးဟောမဲ့ခေါင်းစဉ်ကဖျားပေးသောဘဝနေနီးအဲ့ဒီခေါင်းစဉ်နဲ့ဦးစင်ဒီနေ့ဒကာဒကမာအပေါင်းသူတော်ကောင်းတို့ကို ကျေးဇူးဆက်တဲ့အနေနဲ့မြတ်စွာဘုရားရှင် ကိုရောမြတ်ကြီးနေစေခြင်းတဲ့ဘဝနေနီးကိုယ့်ရဲ့ဘဝနေနီးနဲ့ဖျားနေစေခြင်းတာနဲ့ကြိုက်ရလားလို့ကိုကိုကိုပြန်လဲသုံးသပ်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနေစေခြင်းတဲ့ဘဝနေနီးမျိုးနဲ့နေတတ်အောင်ထိုင်တတ်အောင်ဒီနေ့ တုတ်တန်ဒေသနာတော်တွေကိုအခြေခံပြီးတော့ဥစဉ်ဟောပြောပေးပါမယ်ဥစဉ်တို့မြတ်စွာဘုရားဟောတော်မူခဲ့တဲ့တရားတော်တွေဆိုတာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကဟောခဲ့လို့အဲ့ဒီခေတ်ကပဲမှန်တယ်ဒီခေတ်တော့မမှန်တော့ဘူးဆိုတာမရှိပါဘူးဖះရှင်ကိုရမြတ်ကြီးလက်ထက်ကလည်း ဒီလိုလူတွေပါပဲသူတို့မှလည်းလောဘတွေရှိတယ်ဒေါသတွေရှိတယ်မောဟတွေရှိတယ်ဒီလောဘတွေကင်းဖို့ဒေါသတွေကင်းဖို့ မောဟတွေကင်းဖို့ဘုရားရှင်ကိုရောမြတ်ကြီးဟောကြားပေးတော်မူခဲ့ရပါတယ်ရသော်ဘုရား ဟောတော်မူခဲ့တဲ့သစ္စာတရားတွေအဲ့ဒီတရားတွေဆိုရင်လည်းပဲလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကဟောခဲ့လို့အခုချိန် မှားနေတယ်လို့ပြန်ပြင်စရာမရှိဘူးအမှန်တရားဟာအရင်တုန်းကလည်းအမှန်တရားပဲအခုလည်းအမှန်တရားပါပဲအဲ့ဒီလိုဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးသဗ္ဗညုတရွှေဉဏ်တော်နဲ့ဝေဖန်ပိုင်းခြားပြီးတော့ဟောပေးခဲ့တဲ့တရားတော်တွေကိုဒီနေ့ဦးဇင်းတို့ဒကာဒကမတွေနာယူခွင့်ရကြတယ်ကျင့်သုံးခွင့်ရကြတယ်ဆိုတာ အင်မတန်မှဘုံကံကြီးလို့တဲ့သာသနာကိုချီးမြှောက်နိုင်တယ်ထောက်ပံ့နိုင်တယ်သာသနာတွင်တရားတွေကိုမိမိကိုယ်တိုင်ကြင်ကြံကြိုးကုပ်ပွားများအားထုတ်နိုင်တယ်ဆိုတာအဲ့ဒါတရားဓမ္မတွေတာမန်ဘုံကံနဲ့မရပါဘူးအင်မတန်မှဘုံကံကြီးလွန်းလို့နော်သာသနာတော်ကြီးကို ထောက်ပံ့ခြင်းချီးမြှောက်ခြင်း မိမိကိုယ်၌တရားတော်တွေကိုလိုက်နာကျင့်သုံးခြင်းဆိုတဲ့ဒီခွင့်ရေးတွေရတာဟာဘုံကံ ကြီးလွန်းလို့ရတာတဲ့။ရမို့အခုမြတ်စွာဘုရားဆုံးမတော်မူခဲ့တဲ့ဒေသနာတော်တွေတဲကအင်္ဂုတ္တရနိကေဧကတတကနိပတ်မှာလာတဲ့ဦးဇင်းတို့မဟာနာမအတုတ်တံမြတ်စွာဘုရားရဲ့နောင်တော်တဝန်းကွယ် ရှင်အနုရုဒ္ဓရဲ့အကိုကြီးပေါ့အရှင်အနုရုဒ္ဓဆိုရင်မရှိဆိုတဲ့ဇကားတော်မှ မကြားရအောင် စုပန်ခဲ့တဲ့ဒိဗ္ဗစက္ခုအပိညာဉ်ပိုင်ရှင်အရှင်အနုရုဒ္ဓအဲ့ဒီအရှင်အနုရုဒ္ဓမထေမြတ်ရဲ့အကိုတယောက်ရှိတယ်အဲ့ဒါမဟာနံအဲ့ဒီမဟာနံဆိုတဲ့ဒီအမျိုးကောင်းသားကဦးဇင်းတို့မြတ်စွာဘုရားထက်တလလောက်သူက အသက်ပိုကြီးတယ်အဲ့တော့မဟာနန်ကမြတ်စွာဘုရားနဲ့စာပြီးတော့တွေ့တဲ့အချိန်မှာသောတာပတ္တိမတ်ကိုတီးတယ်နောက်ပိုင်းသဂရဂန်နေတီးတယ်အဲ့ဒီလိုမတရားဖို့တရားတွေလည်းအစစ်နဲ့တိုးတက်ပြီးတော့ရအောင်ကြင့်ကြံကြိုးကုပ်ပွားများအားထုတ်ထားတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီမဟာနန်ဟာ သုတ်တန်တွေတော်တော်များများရှိပါတယ်မဟာနံမြတ်စွာဘုရားမေးတဲ့အမေးဖြေတွေမဟာနံနဲ့ပတ်သက်လို့တခါတည်းဟောကြားတဲ့သုတ်တော်တွေအဲ့ဒီကနေမှအခုဒီနေ့ဘဝနေနီးနဲ့ပတ်သက်လို့လျှောက်ထားတာကိုမြတ်စွာဘုရားကပြန်ပြီးတော့ဖြေပေးခဲ့တာအဲ့ဒါလေးကိုအခြေခံပြီးတော့ဟောမယ်ဆိုတော့မဟာနံရဲ့တမိုင်းကြောင်းလေးအနှဲငယ်ဦးဇင်းတို့ပြောပြအောင်မယ် အဲ့ဒီမဟာနန်ဆိုတာရသော်ဖျားရဲ့အခုပြောတဲ့တာကိယမျိုးတဲကမဟာနန်မင်းကြီးမင်းသားတွေပဲနော်အဲ့တော့မဟာနန်ဆိုရက်ဒီအမျိုးကောင်းသားဟာဦးဇင်းတို့ရသော်ဖျားသာသနာတော်မှာသူ့ရဲ့ညီတော်ကရဟန်းပြုတ်သွားတော့သူကတော့ဒီတိုင်းပဲအိမ်မှာနေရစ်ခဲ့တယ်နေရရင်းနဲ့ တနေ့ကျတော့ဒီမဟာနန်ဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဏိဒောဓာယုံကျောင်းမှာတရင်သုံးတဲ့အချိန်အဲ့ဒီဏိဒောဓာယုံကျောင်းမှာတရင်သုံးတဲ့အချိန်ကျောင်းတော်ကို သွားတော့အဲ့ဒီအချိန်မှာတန်ဃာတော်အရှင်သူမြတ်တွေကမြတ်စွာဘုရားအတွက်သင်္ကန်းချုပ်ပေးနေကြတယ် မြတ်စွာဘုရားဝတ်ယုံဖို့ရအတွက်သင်္ကန်းကိုတန်ဃာတော်တွေကကိုယ်တိုင်ချုပ်ကြတယ်။ရှေ့ခေတ်ကတော့မြတ်စွာဘုရားနဲ့တန်ဃာတော်တွေဟာပိဿတွေလှူတဲ့အလှတကားတကမတွေရှိရင်ကိုယ်တိုင်ရက်လို့ရတာ။အရင်တုန်းကတော့စစချင်းကသင်္ကန်းကို ပိဿရိုးရိုးဒီတိုင်းပဲသင်္ကန်းဝတ်တယ်။အဲ့ဒါကိုအယောင်တွေဆိုးပြီးတော့ဝတ်ကြတာပေါ့။နောက်ကြတော့ အဲ့ဒီခက်ကလည်းရှားလဲရှားပါလို့ထင်ပါတယ်တခိုးတွေဓမြတွေကယဟန်တော်တွေကြီးကလူရက်ပြီးတော့အဲ့ဓာတွေကိုသူတို့ကဖြတ်ပြီးတော့အင်းကြီးပြန်ချုပ်ပြီးဝေါ်ကြတယ်အဲ့ဓာနဲ့မြတ်စွာဘုရားကရှင်အာနန္ဒာမထေမြတ်ကို ခေါ်ပြီးတော့မကရာတိုင်းကလေခွက်တွေတဲကိုခေါ်သွားပြီးတော့ချက်သားတဲ့သင်္ကန်းကိုအဲ့ဒီလေခွက်တွေအတိုင်းမင်းချုပ်ဆန်းဆိုပြီးတော့အဲ့ဒီမှာဦးဇင်းတို့သင်္ကန်းတွေကို လက်ခွက်တွေမှာအဲ့ဒီမှာရေမြောင်းနေကစင်းနေလောက်တယ်လို့အဲ့ဒါနဲ့သင်္ကန်းကိုလည်းဒီမှာတခါတည်းသူ့ရဲ့အဲ့ဒီမှာအကုန်ပြန်ဖြတ်ပြီးတော့မှမြောင်းနေနဲ့အကွက်တွေနဲ့အဲ့ဒါမျိုးပြန်ပြီးတော့အဲ့ဒါအရှင်အာနန္ဒာကိုမြတ်စွာဘုရားပုံဖော်ခိုင်းတာပုံဖော်ခိုင်းပြီးမှအဲ့ဒီဟာကိုသင်္ကန်းချုပ်တာပေါ့အခုလည်းပဲမြတ်စွာဘုရားသင်္ကန်းတော်ကိုယဟန်တော်တွေကအကုန်လုံးချုပ်နေကြတော့မဟာနန်ကရောက်လာတယ် ရောက်လာပြီးတော့အဲ့ဒီမဟာနန်ကအရှင်ဘုရားတို့ဘာလို့နေတော့ဖေရမြတ်စွာဘုရားအတွက်သင်္ကန်းချုပ်ပေးနေတာမြတ်စွာဘုရားကိုဒီသင်္ကန်းလှူပြီးရင် သုံးလနေရင်မြတ်စွာဘုရားအခြားဒေသစာကြီးကြွတော့မယ်ဆိုတော့မဟာနန်ကစဉ်းစားတယ်ဩငါတို့မြတ်စွာဘုရားလည်းဒေသစာကြီးကြွတော့မယ်ဆိုတော့မြတ်စွာဘုရားမကြွခင်မှာငါဘဝနေနီးလေးနဲ့ပတ်သက်လို့ရှောက်ထားအောင်ပါပဲ တို့ဘဝနေနီးကိုဆိုပြီးတော့အဲ့ဒီမှာဘဝနေနီးလျှောက်ထားဖို့သူစိတ်ကူးပေါက်ခဲ့တာနော်အဲ့ဘဝနေနီးမလျှောက်ထားခင်သူ့ရဲ့ဘဝအကြောင်းလေးတစ်စိတ်တစ်ပိုင်းကိုဦးဇင်းဒီနာမှာနည်းနည်းပြောပြခြင်းတာပြီးရင်တုတ်တန်ဘဝနေနီးတွေဆက်ပြောသွားမှာပေါ့နော်အဲ့တော့မဟာနန်ကအဲ့ဒီလိုဖရာတရားလည်းကြီးညိုတယ်အရိယာသူတော်ကောင်းကြီးလည်းဖြစ်နေတယ်နော်မဟာနန်ဟာ ဒါပေမဲ့ဒီနေ့ကျတော့တာကိယမျိုးတွေကန်ဆိုးကြိမ်ရောက်လာတယ်ဟိုဘက်ကကောသလမင်းကြီးက သူ့ရဲ့နန်းတော်မှာဆုံးကတ်တယ်တန်ဃာတွေတန်ဃာတွေဆုံးကတ်တော့တန်ဃာတော်တွေအရှင်သူမြတ်တွေကခဏပဲကြွတယ်နောက်မကြွဘူးအနာတပိန်တထေးရဲ့အိမ်မှာ ယဟန်တော်2500ဝိသခာမျိုးသမီးရဲ့အိမ်မှာယဟန်တော်2500နေတိုင်းဆုံးကပ်တာအဲ့ဒီလောက်တန်ဃာတွေဆုံးကပ်ပြီးတော့တပြောတပါးနဲ့နေတော့ငါရဲ့နန်းတော်လဲဆုံးကပ်မယ်ဆိုပြီးတော့ရှင်မြင်းကြီးကစီမံတယ်ဒါပေမဲ့နန်းတော်သူနန်းတော်သားတွေကယိုယိုသေးသေးလေးလေးစားစားမရှိကြဘူးတဲ့ဝိကြေတန်းကြီးဆိုတော့တန်ဃာတော်တွေကမကြွကြင်မကြွကြင်တော့ ကောသလမင်းကသူ့ရဲ့အတွေ့အဘာသွားချော်လဲဆိုတော့ငါဖျားနဲ့ဆွေမျိုးမတော်လို့ဟောအဲ့တော့ဖျားနဲ့ဆွေမျိုးတော်ဖျားဆွေမျိုးတွေကငါမိဖုရားမြောက်မယ်ဆိုပြီးတော့အဲ့ဒီမှာတောင်းတာတာဂိယမျိုးတွေတာဂိယမျိုးတွေကလည်းသူတို့ရဲ့ဆွေတွေမျိုးတွေကိုအခြားလူမျိုးတွေနဲ့လက်ထပ်တာမျိုးသူတို့ကလည်းမလုပ်ချင်ဘူးဒါပေမဲ့ကောသလဘုရင်ကလည်းစစ်အင်အားကြီးတဲ့ဘုရင်ဖြစ်နေတော့သူတို့ကအာမခံရဲဘူး အဲ့ဒါနဲ့သူတော်ဒီကကျွန်မတယောက်ကိုထည့်ပေးလိုက်တယ်အဲ့ဒီကျွန်မကမွေးလာတဲ့အဲ့ဒါသာဝိရူပအဲ့ဒီဝိရူပကသူ့ရဲ့ဆွေတွေမျိုးတွေဒီသွားပြီးတော့တွေ့ကြတာသူ့အမေဟိုပြောတယ်အမေဆွေတွေမျိုးတွေနဲ့အမေဘက်ကဆွေမျိုးတွေနဲ့တွေ့ပြရစေတားရဲမတွေ့ပါနဲ့အကြိမ်ကြိမ်ပြောတာမရဘူး နောက်ဆုံးတော့အသက်16နှစ်အရွယ်လောက်ရောက်တော့သွားပြီးတော့တွေ့ကျင်တယ်ဆိုပြီးတော့အဲ့ဒါနဲ့လွတ်လိုက်တာလွတ်လိုက်တော့ဟိုရောက်တော့ဖះရဲ့ဆွေမျိုးတွေကကြီးစင်ငယ်လိုက်ရှစ်ခိုးလေးထုံးတန်ရှိတယ်အဲ့တော့ဝိရဒူပထက်ငယ်တဲ့လူမှန်သမျှအကုန်လုံးမြို့ပြင်ထုတ်ထားတာဝိရဒူပရောက်ကြတယ်သူကရွယ်ထိုင်းရှစ်ခိုးရတယ်သူရှစ်ခိုးတဲ့လူမရှိဘူးအဲ့လိုနဲ့အဲ့စောသောကမဟာနန်ဆိုတဲ့အဲ့ဒါသူ့ရဲ့ အဖို့တော်သေးတာပေါ့နော်အဲ့ဒီမဟာနန်နဲ့အဲ့ဒါတွေ့ပြီးတော့အဲ့ဒီမှာသူကအတူတူလက်ဆောင်ထမင်းစားကြမယ်ဆိုတော့အဲ့ဒီမဟာနန်ကလည်းဒီကျွန်မရဲ့သားနဲ့အတူတူထမင်းစားရမှာသူကမစားကျင်ဘူးမစားကျင်တော့ဘာလုပ်လဲဆိုတော့ကွာငါရေလေးသွားချိုးပြရစီအောင်ဆိုပြီးတော့ အဲ့ဒီမှာရေကန်ကို သွားတယ်ပြီးတော့မြစ်စိတ်သွားပြီးတော့မြစ်စိတ်မှာရေသွားချိုးမယ်ဆိုပြီးတော့ဆင်းသွားပြီးတော့သူ့ရဲ့ဆပင်နဲ့ခြေထောက်နဲ့ကိုတခါတည်းခြီပြီးရေထဲတိုင်ပင်ထိုးချသွားတာတခါတည်းအဲ့မှာ သူ့ရဲ့သီလသမာဓိအရှိန်တွေကြောင့်ပေါ့အားကောင်းတော့အောက်ကနဂါးပြည်ကနဂါးတွေက သူ့ကိုနဂါးပြည်ခေါ်သွားတာနဂါးပြည်မှာ၁၂နှစ်ကြာတယ် အဲ့ဒီ12နှစ်သူသွားနေတဲ့အချိန်မှာပဲဝိဒရူပကအဲ့ဒီကနေသူကစိတ်ကအောင်ဒီအောင်သက်နဲ့ပြန်ရတယ်ဘာလို့လဲသူရှ िख ိုးမဲ့လူလည်းမရှိဘူးသူကပဲရှ िख ိုးရတယ်အဲ့ဒီကနေပြီးတော့သူတို့ပြန်မယ်ဆိုတော့လက်နဲ့ကြံလို့သွားပြန်ယူတဲ့အခါမှာအဲ့ဒီကအမျိုးသမီးတယောက်ကအိမ်ပေါ်မှာနွားနို့နဲ့သူတို့ထိုင်သွားတဲ့နေရာကိုရေဆေးတာကျွန်မသားကျွန်မသားနဲ့ဆိုပြောဆိုပြီးရေဆေးတော့ အဲ့ဒါကို သူ့ရဲ့စစ်သားတယောက်ကအရှင်မင်းကြီးအရှင်မင်းသားအရှင်မင်းသားကိုတော့အဲ့လိုတွေပြောနေတယ်အဲ့ဒီအိမ်ကဆိုတော့အဲ့ဒီမှာတင် तू ဩဒါကြောင့်သူတို့ကငါ့ကိုဒီလိုလုပ်တာငါ့ကိုငါထိုင်တဲ့နေရာကိုနွားနှုတ်နဲ့ဆေးရင်ငါခြေတော့ကိုသူတို့လဲချောင်းသွင်းနဲ့ငါဆေးမယ်ဆိုတန်ဋိဌံချသွားတာအဲ့တန်ဋိဌံချပြီးတော့တိုင်းပြည်မှာဒီနေ့ကျတော့သူခမဲတော်ကြီး ကောသလမင်းကြီးနန်းချကောသလမင်းကြီးနန်းချပြီးတော့တခါတည်းစစ်တပ်ကြီးနဲ့သိမ်းကောသလမင်းကြီးကလည်းအာကုဇောကဘလောက်ကြီးခဲ့တော့ဆိုတော့ဇေတဝန်ကျောင်းရဲ့ဘေးမှာတိတ်ထိတွေကပတ်စံပေးပြီးတော့မြေဝဲတယ်ဂေါရမဗုဒ္ဓတကောကြီးတာအောင်မြေရလို့ငါတို့လည်းအဲ့ဒီအောင်မြေရရင်ငါတို့လည်းအောင်မြေမှာပဲဆိုပြီးတော့ပတ်စံပေးပြီးတော့အဲ့နာမှာ မြေဝယ်တာအဲ့ဒါကိုရှင်သာရိပုတ္တရာကိုယ်တိုင်ကောသလမင်းကြီးကိုသွားပြီးမေတ္တာရပ်ခံတယ်တခါကြီးမလုပ်ပါနဲ့ဖះเจ้าနာမှာဒိဋ္ဌိတွေနဲ့ဆိုပြဿနာတွေပိုများမှာစိုးလို့အဲ့ဒါဘလုံးမပြောမရဘူးကောသလမင်းကလက်စားပြီးတော့အဲ့ဒီမှာတင်တခါတည်းလက်ခံလိုက်တာအဲ့ဒီတော့မြတ်စွာဘုရားပြောတယ်ဒီအာကုဇိုလ်ကြောင့်ကောသလမင်းဟာဒီနေ့ခွေးတွေဝက်တွေတရားလိုက်မယ်လို့မြတ်စွာဘုရားဟိုတော့ကကြိုပြောဘူးတယ်ဘာလို့လဲဆိုတော့ သူ့ရဲ့ဒီလှုပ်လိုက်တဲ့လှုပ်ရတခုဟာမြတ်စွာဘုရားဘလောက်ထိဒုက္ခရောက်သွားလဲဆိုရင်ဦးဇင်းတို့ကြားဖို့ပါတယ်စိန်စမာနအမျိုးသမီးအဲ့ဒါဇေတဝန်ကျောင်းရဲ့ဘေးမှာတိဋ္ဌိတွေကြောင်းကြီးလှုပ်ထားတော့အဲ့ဒီမှာမြတ်စွာဘုရားကိုနာမဖြတ်ခြင်းတော့စိန်စမာနအမျိုးသမီးကိုတိဋ္ဌိတွေကစီယုံပြီးတော့ညတိုင်းသူတို့ကြောင့်အိတ်မနက်ခင်းကြတော့ဇေတဝန်ကျောင်းကနေထွက်အဲ့ဒါလူတွေကမေးလို့ရှင် အဲ့ဒါဇေတွန်ကြောင်းသွားအိတ်တယ်ပဲပြောတာအဲ့ဒီလိုနဲ့လူတွေရဲ့တန်တရားဖြစ်အောင်လုပ်ပြီးတော့မှသူ့မှာကိုဝန်ရှိပါတယ်ဆိုပြီးတော့ပရိသတ်ကြားမှာသွားဆွဆွဲတာအဲ့ဒီမျိုးသမီးနောက်ဆုံးတော့အဲ့မှာ မြေမျိုးပြီးတေရတာပေါ့နော်အဲ့ဒီလိုဖះကိုဒုက္ခတွေအမျိုးမျိုးဖြစ်အောင် ကောသလမင်းရဲ့အဲ့ဒီအမှားကြောင့်တန်ဃာတော်တွေစိတ်ဆင်းရဲခဲ့ရတယ်ဖះကိုဆွဆွဲတွေခံရတယ်ဒုက္ခတွေမျိုးစုံပေးအောင်လည်းလောက်ခံရတယ်အဲ့ဒီ အာကုဇုတရားဟာသူ့ကိုတနေ့ဖြည့်ဆည်းလိုက်မယ်ဆိုတော့သူသားဝိရူပနန်းသိမ့်သွားတဲ့အချိန်မှာဟောတုန်းကသူနဲ့အတူတူစစ်ဖြစ်နေတဲ့အဇာတသမင်းတူတူတော်တယ်အဲ့ဒီအဇာတသမင်းထံဒီတခါတော့သွားပြီးတော့စစ်ကူတောင်းမယ်ပြန်ပြီးတော့တိုက်မယ်ဆိုပြီးတော့အဲ့ဒီမှာအဇာတသမင်းထံကျွန်မလေးတယောက်နဲ့မြင်းလေးတစ်ကောင်ပဲသူခြံထားခဲ့တာဆိုအဲ့ဒါနဲ့သူသွားပြီးတော့ဟိုကမြို့တကာဂိတ်ပိတ်တော့ မြို့ရဲ့အပြင်ဘက်ဇရက်အိုလေးမှာပဲကောသလမင်းကြီးကသေရတာအဲ့တော့ဝိရူပက သူ့ဖေဒီကထိနန်သိမ့်ပြီးတော့အဲ့ဒီမှာမြတ်စွာဘုရားရဲ့ဆွေမျိုးတော်တွေအကုန်လုံးကိုလက်စားချေဖို့စိတ်ကူးပေါ်ပြီးသူတို့ရဲ့အာကုသိုလ်ကြီးတော့မြတ်စွာဘုရားကသွားပြီးတော့တားတယ်ဝိရူပကစစ်တပ်ကြီးနဲ့ခြေပြီးလာတော့မြတ်စွာဘုရားအဲ့ဒီမှာ သွားပြီးတော့တစ်ပင်အောက်ကနေအင်မတန်မှအရေးကောင်းတဲ့တစ်ပင်အောက်မနေဘဲနဲ့ခြောက်နေတဲ့တစ်ပင်ကြောက်ကြီးအောက်မှာနေပူပူကျဲကျဲမှာငုတ်တုတ်ထိုင်ပြီးနေတော့မြတ်စွာဘုရားတွေ့တော့အရှင်ဘုရားဟိုဘက်တစ်ပင်ကြီးကအရေးတွေကောင်းပါတယ်ဖေရဘာဖြစ်လို့အဲ့ဒီအောက်သတင်းမသုံးမဲ့နဲ့ဒီမှာသတင်းသုံးနေတော့ဖေရဝိတရူပါတဲ့တစ်ပင်ရိတ်ထက်ဆွေရိတ်မျိုးရိတ်ကပိုပြီးအေးမြပါတယ်ကွယ် အော်မြတ်စွာဘုရားသူ့ဆွေမျိုးတွေငါမတတ်စေခြင်းလို့ပြောတာပဲဆိုပြီးတော့အဲ့ဒီမှာ ပြန်လှည့်သွားတာအရိတ်တွေငါမျိုးမြတ်စွာဘုရားခေါ်လိုက်ဆွေမျိုးရိတ်ထက်မိဘရိတ်ကပိုးအေးတဲ့အကြောင်းမိဘရိတ်ထက်မင်းရိတ်ကပိုးအေးတဲ့အကြောင်းအဲ့ဒီထက်ဖရာရိတ်ကပိုးအေးတဲ့အကြောင်းအရိတ်တွေအကြောင်းကိုဟောလွတ်လိုက်တော့ပြန်သွားတယ်ဒါပေမဲ့နောက်ကျတော့မရပါဘူးတခါစိတ်ကပြန်ဖြစ်ပြီးတော့တတ်မယ်ဆိုဖရာလည်းတားမရတော့အဲ့ဒီမှာ တာကိယမျိုးတွေဟာဝိရူပတတ်လို့အကုန်သေသွားတယ်နော်အဲ့တော့သောသောမဟာနန်ကတော့အဲ့ဒီအချိန်မှာသူကတော့သေမသွားတော့ဘူးဘာလို့လဲဆိုတော့ရေတဲ့ခုံချသွားလို့နဂါးကကယ်ပြီးနဂါးပြည်မှာ၁၂နှစ်ကြာပြီးမှသူကပြန်လာတာအဲ့တော့တချို့သောတာကိယမျိုးတွေကတော့အခုချိန်ထိနီဘောဘက်မှာအဲ့ဒါသာသနာအလံလေးတွေသူတို့အိမ်မှာစိုက်ထားတယ်သာသနာအလံလေးတွေစိုက်ထားပြီးတော့တာကိယဆိုပြီးတော့ အဲ့ဒါတာဂိယအမျိုးဆိုပြီးတော့အခုချိန်ထိသူတို့ကတော့ကြံတဲ့ဟာတွေကတော့အခုချိန်ထိအဲ့ဒါသူတို့ထိမ့်သိမ့်ထားတော့ပေါ့နော်အဲ့တော့အဲ့ဒီမဟာနာနောက်ပြီးတော့မဟာနာမှာပဏိတာဘောဇင်ကိုလှူဒန်းတဲ့နေရာမှာလဲဣတရက်ရတဲ့ပုဂ္ဂိုလ်ကြီးမဟာနာဆိုတာမွန်မြတ်တဲ့ဘောဇင်အရာဓာတွေကိုတန်ဃာတော်တွေကိုလှူတဲ့နေရာမှာဣတရက်ရတယ်နော်တခါကျတော့ဝေရင်သာကအဲ့ဒီမှာ တထိတ်တူကမြတ်စွာဘုရားကိုပင့်သွားပြီးမြတ်စွာဘုရားနဲ့တန်ဃာတော်တွေဟိုလဲရောက်ရောမာနကအဲ့ဒီတခါကြီးကိုမေ့အောင်လှုပ်ထားတာဘာမှမလှူမတမ်းမနဲ့ဒီတိုင်းပြစ်ထားလိုက်လို့ဝါဆိုနဲ့တန်ဃာတွေကြွရတယ်မြတ်စွာဘုရားနဲ့တန်ဃာတော်တွေစားစရာတောက်စရာမရှိဘူးဝေဒနာလည်းအကုန်လုံးအဲ့ဒီမှာငတ်ဖို့ခေါင်းပါဘေးတွေကဖြစ်နေတော့နောက်ဆုံးမြင်းကုံတွေဒီဇီမာသွားပြီးတော့အလှခံရတာအဲ့တော့မြင်းကျွေးမဲ့အစာအစာတွေ အဲ့ဓာတွေကို ခွဲချမ်းပြီးတော့တန်ဃာတွေကိုလှူရတာအဲ့ဓာတွေနဲ့ဝါတွင်း၃လလုံးလုံးတန်ဃာတော်တွေတင့်တယ်ရောင်းရဲရတယ်အဲ့ဒီလိုမြတ်စွာဘုရားလည်းပင်မဆင်းရဲစွာသတင်းသုံးရတယ်အဲ့ဒီကနေပြီးတော့ဝါကြွပြီးတော့ပြန်လာတော့နိရောဓကိုအကြောင်းရောက်တဲ့အချိန်မှာတန်ဃာတော်တွေကိုမဟာနန်ကလေးလတိတိမုံမြတ်တဲ့ဆွမ်းခဲပွဲဘောဇင်နေနဲ့လှူဒန်းတယ်တဲ့အဲ့ဒီလေးလနေပြီးအာရခြင်းမရှိလို့နောက်ထပ်လေးလ နောက်ထပ်၄လဆိုအားလုံးတစ်နှစ်တိတိတန်ဃာတော်တွေကိုအဲ့ဒါပဏိတာဘောဇင်အမွန်မြတ်ဆုံးအကောင်းဆုံးအစားအသောက်တွေကိုအဲ့ဒါတွေကိုဆုံးကပြီးတော့လှူဒန်းလို့မြတ်စွာဘုရားကအဲ့ဒီပဏိတာဘောဇင်မှာအမြတ်ဆုံးဖြစ်တဲ့အလှဒကာကြီးဖြစ်တယ်လွန်ခဲ့တဲ့ကဘာတသိန်းထက်ကဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားထံမှာသူဟာဥပဒကတယောက်အဲ့ဒီလိုလှူဒန်းတာကိုကြည့်ပြီးသူလည်းအဲ့လိုလှူနိုင်တဲ့ပုံကိုဖြစ်ရပါလို့အေးလို့ သူဆုတောင်းခဲ့တယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားဗျာဒိတ်ပေးခဲ့ပါတယ်ဒါကြောင့်မို့ဒါမဟာနန်ရဲ့သမိုင်းကြောင်းလေးပေါ့နော်အဲ့တော့အဲ့ဒီမဟာနန်ဆိုတဲ့ဒကာကြီးကအခုမြတ်စွာဘုရားကို ရှောက်တယ်မြတ်စွာဘုရားတပည့်တော်တို့ဘဝနေနည်းဟာတတ်တယ်လို့နေကြတဲ့နေနည်းတွေပါတဲ့နော်အဲ့တော့မြတ်စွာဘုရားကတပည့်တော်တို့အတွက်ဘဝကိုနေတတ်အောင်နေနည်းပေးတော်မူပါဘုရားလို့ရှောက်တာ လူဘဝဆိုတာအခုဘဝနေနီးကိုယ်အိမ်ကိုအခုသားနဲ့နေကြသမီးနဲ့နေကြဆွေးနဲ့မျိုးနဲ့နေကြရုပ်ရှင်လေးကြီးလိုက်ဒီဝေလေးကြီးလိုက်နော်အခုခေတ်ကျတော့ Facebook လေးတွေကြီးလိုက်ဒီလိုနဲ့နေတာလေဒါဘဝနေနီးပဲဖះလက်ထက်ကလည်းသူခေတ်သူခါသူတို့ဒီလိုပဲနေကြတာပဲအိမ်မှာနေကြတဲ့လူတွေရဲ့ဘဝနေနီးပေါ့နော်အဲ့တော့အဲ့ဒီလိုဘဝနေနီးတွေနဲ့နေနေတော့မြတ်စွာဘုရားနေစေခြင်းတဲ့ ဘဝနေနီအဲ့ဒါကိုမြတ်စွာဘုရားတပည့်တော်အားဟောကြားပေးတော်မူပါလို့လျှောက်လို့မြတ်စွာဘုရားသာဓုသာဓုသာဓုလို့သာဓုသုံးညင်ခေါ်ပြီးတော့မဟာနန်နဲ့ငါဖះနဲ့တွေ့ပြီးအဲ့ဒီလိုလျှောက်ထားတာဟာအင်မတန်မှကိုကောင်းတယ်။ဘာလို့လဲဆိုတော့သင်လိုအမျိုးကောင်းသားတွေကအဲ့ဒါမျိုး ရှောက်ထားဖြစ်တယ်ဆိုတာအင်မတန်မှကောင်းတယ်တဲ့များသောအားဖြင့်ကအဲ့လိုရှောက်ရမှထားရမှမသိကြဘူးဖះနဲ့တွေ့ရင်တခါတည်းမြတ်စွာဘုရားတရားဟောရင်တရားနာမယ်ဒီလိုပဲဒါနေကြတာလေအခုကျတော့အရှင်ဖះတဲ့တပည့်တော်တို့လူတွေအတွက်အိမ်မှာနေကြတဲ့ပုံကိုအေယာတီထောင်လူတွေနေရတဲ့ပုံကိုတွေအတွက်ဘဝနေနီးဘလို့လေးနေရင်အကောင်းဆုံးဖြစ်မလဲဆိုတော့ဘဝနေနီးကိုအရှင်ဖះတဲ့တပည့်တော်တို့ကို ပေးတော်မူပါဖရာလို့ရှောက်တော့မြတ်စွာဘုရားဝမ်းသာအားရနဲ့သာဓုခေါ်တယ်နော်သာဓုခေါ်ပြီးတော့တခါရေးတဲ့အခြေခံဘဝနေနည်းက၅မျိုးနော်အဲ့ဒီထက်ပေါ်ပြီးတော့လောက်ရမှာက6မျိုးအာလုံး7မျိုးဘဝနေနည်းအာလုံးဘယ်နှမျိုးလဲ7မျိုးနော်အခြေခံ5မျိုး နောက်ထပ်အဲ့ဒီကနေတိုးတက်ပြီးတော့ဆက်ပြီးလောက်ရမှာက6မျိုးအဲ့တော့အလုံး7မျိုးအဲ့ဒီ7မျိုးကို အခြေခံ5မျိုးကိုအရင်ပြောပြမယ်မာနန်တဲ့နံပါတ်1သရာတရားနဲ့ပြည့်စုံအောင်ကြိုးစားပြီးနေရမယ်သရာတရားရှိရင်ကုစုတရားတွေအကုန်ဖြစ်တယ်တဲ့ သရာမရှိရင်မဖြစ်ဘူးနော်သရာတရားဆိုတာဒါကြောင့်မို့လက်နဲ့တူတယ်လို့ပြောတာဦးဇင်းတော်ဒီမှာလက်ရှိတော့ထမင်းစားလို့ရတယ်ရေတောက်လို့ရလက်မရှိရင် စားလို့တောက်လို့အင်မတန်ခက်သွားပြီလက်မရှိလို့ဒါကြောင့်မို့သရာတရားဆိုတာ လက်နဲ့တူတယ်ဦးဇင်းတို့ဟိုတုန်းကမြတ်စွာဘုရားဥပမာပေးတယ် ဝေဘူးတောင်ကြီးအဲ့ဒီဝေဘူးတောင်ကြီးရဲ့အပေါ်မှာတဲ့စိန်နေရွှေတွေကြောက်တံဗရံများတွေယရနာတွေအကုန်ရှိတယ်အဲ့ဒီရှိတဲ့ယရနာတွေကိုလူတွေကတောင်ပေါ်တက်တက်ပြီးတော့တချို့ကစိန်နေရွှေတွေကောက်ယူသွားတယ်တချို့ကကျတော့ပြည်တံဗရံများကြီးတွေကောက်ယူကြတယ်တချို့ကတော့တောင်ပေါ်တော့တက်လာပါတယ်တဲ့ လက်မပါလို့ဘာမှယူလို့မရဘူးအဲ့ဒီလိုပဲတဲ့ငါဖះသာသနာတော်ကြီးနဲ့တွေ့တယ်တချို့သောပုဂ္ဂိုလ်တွေကရိုးရိုးစိမ့်နေရွှေတွေကြောက်တံပရံများလေးတွေယူသွားတယ်ဆိုတာဒါနာကောင်းမှုလေးပြုသီလကောင်းမှုတွေပြုအဲ့လိုကောင်းမှုလေးတွေပြုပြီးတော့နတ်ပြည်ရောက်ရပါလို့အေးလူစည်းစိမ်နတ်စည်းစိမ်ရပါလို့ဤလို့ ဆူတောင်းသွားကြတဲ့ပုံကိုများကတော့အဲ့ဒါစိန်ရွှေငွေကြောက်တံပရံများလေးကောက်ပြီးတော့သွားတဲ့လူလိုပဲတချို့သောပုံကတော့ပြည်တံပရံများကြီးတွေကောက်သွားကြတာအဲ့ဒီပုံကဘာနဲ့တူလဲဆိုတော့နိဗ္ဗာန်ကို တောင်းတပြီးတော့ဒါနသီလဘာဝနာလှုပ်သွားတဲ့ပုံကပြည်တံပရံများကြီးကောက်ယူသွားတဲ့ပုံကိုနဲ့တူတယ်တချို့သောပုဂ္ဂိုလ်ကတောင်ပေါ်တော့ရောက်လာတယ်ဘာမှသူ့မှာယူသွားလို့မရဘူးတဲ့အဲ့ဒီပုဂ္ဂိုလ်က ဘလို့ပုံကိုလဲဆိုတော့လက်မပါလို့တဲ့ဘာမှကောက်လို့မရဘူးအဲ့ဒါကမြတ်စွာဘုရားဘာပြောလဲဆိုတော့သရာတရားမရှိတဲ့ပုံကိုကံကံရဲ့အကျိုးလည်းမယုံဘူးဖះလည်းမယုံတရားလည်းမယုံတန်ခါလည်းမယုံဖះလည်းမယုံတရားလည်းမယုံတန်ခါလည်းမယုံကံကံရဲ့အကျိုးလည်းမယုံဘူးဆိုတော့အဲ့ဒီပုံကောမှာဘာကောင်းမှုမှပြုစရာသူ့မှာအခွင့်အလမ်းမရှိတော့ဘူးတဲ့အဲ့ဒါကြောင့်မို့ ယရနာတွေမြောက်များစွာရှိနေတဲ့ပြည်ရမရများကြီးတွေရှိတဲ့တောင်ကြီးပေါ်ရောက်လာပြီးရောက်လာ냐တော့လည်းပဲအဲ့ဒီပုံကိုယ်ဒီသူ့အတွက်ဘာမှယူသွားလို့မရတဲ့ပုံကိုယ်ဟာသရာတရားမရှိတဲ့ပုံကိုယ်ဟာလူဘဝရောက်ပြီးရောက်လာ냐တော့လည်းပဲသာသနာနဲ့တွေ့ပြီးတွေ့냐တော့လည်းပဲအဲ့ဒီပုံကိုယ်အတွက်ဘာမှပါမသွားတော့ဘူးသူ့အတွက်ဒါနာလည်းမပါသီလလည်းမပါနော်အဲ့ဒါမျိုးပုံကိုယ်မျိုးကိုမြတ်စွာဘုရားကအဲ့ဒါ တရားတရားမရှိလို့ရှိရင်တော့ကံကံရဲ့အကျိုးတွေမယုံတော့ဘူးဖះကိုမယုံတော့ဘူးတရားကိုမယုံတော့ဘူးတဲ့နော်အဲ့ဒါကြောင့်မို့မာနန်တဲ့နံပါတ်1အနေနဲ့သရာတရားနဲ့ပြည့်စုံအောင်ကြိုးစားလိုက်ပါသရာတရားရှိရဲ့မတရားဖို့တရားတွေအထိအကုန်ရနိုင်တယ်လောကကြီးမှာကိုလိုချင်တဲ့အရာတွေသရာတရားကြောင့်ရနိုင်တယ်ဒါကြောင့်မို့နံပါတ်1 တရားတရားနဲ့ပြည့်စုံအောင်လုပ်ပါနံပါတ်1လုံလာဝီရိယနဲ့ပြည့်စုံအောင်လဲကြိုးစားပြီးတော့နေစမ်းပါလုံလာဝီရိယဆိုတဲ့နေရာမှာဦးဇင်းတို့ရဲ့စိတ်တန်တမ်းမှာအာကုဇိုတရားတွေဖြစ်ပေါ်နေရင်အဲ့ဒီဖြစ်ပေါ်တဲ့အာကုဇိုတရားတွေနောက်ထပ်မဖြစ်အောင်ကြိုးစားမှု မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေကိုထပ်ထပ်ပြီးတော့ဖြစ်အောင်ကြိုးစားမှုကုသိုလ်တရားတွေတဲ့ဒီကုသိုလ်တွေတော့ငါမဖြစ်သေးဘူးဆိုအဲ့ဒီကုသိုလ်တွေမဖြစ်ဖြစ်အောင်ကိုသူကကြိုးစားတာ ဖြစ်ပေါ်နေတဲ့အကုသိုလ်တရားတွေကို နောက်ထပ်မဖြစ်ပေါ်အောင်ကြိုးစားတာအဲ့ဒီလိုလောက်တာဝီရိယနော်တရားအထုတ်တဲ့နေရာမှာဆိုရင်လဲအရှိယစိတ်ကတော်ပြီငါမလောက်ချင်ဘူးဆိုနောက်ကစိတ်ကတွန်းတင်တာနော် ဟာရှီယာစိတ်ကပြင်းတဲ့စိတ်ပေါက်တယ်ညီငွေတဲ့စိတ်ပေါက်တယ်ငါတရားမထိုင်ခြင်းဘူးကဲတရားဆိုတာမထိုင်လို့မရဘူးသေပြီးဟိုဘက်ဘဝရောက်သွားရင်ငါတို့ဟာဒီတရားတွေကိုထိုင်ခြင်းလို့ထိုင်လို့ရမှာမို့ဘယ်ဘဝဘယ်တောင်တင်လို့ဘယ်ကန်းဆိုင်နေမှမသိဘူးကိုကိုကိုဆုံးမပြီးတော့အခုလိုသာသနာတော်တွင်ဖရာကြီးသာသနာနဲ့တွေ့တဲ့အခါမှာငါတို့ဟာဒီတရားတွေကိုလုံမှာပဲလုံမှာပဲဆိုပြီးတော့ ကိုယ့်ကိုယ်ကိုတခါတည်းတွန့်ဆုတ်တဲ့စိတ်ကိုတခါတည်းဝီရိယကတွန့်တွန့်တင်ရတကယ်တမ်းကသာသနာနဲ့တွေ့လို့အခုခေတ်ကြီးမှာနော်ဦးဇင်းတို့ဒကာဒကမတွေဒါဝိပဿနာသာသနာကြီးတကြောပြန်ပြီးလဲလာတဲ့ခေတ်ကြီးမို့အဲ့ဒီလိုခေတ်မဟုတ်ရင်ဟောတုန်းကဆရာတော်ဖရာကြီးတွေသူ့ရဲ့တပည့်တွေများတောထွက်ပြီးတရားရှာမယ်ဆိုရင်ငါတပည့်တို့ရာမင်းတို့ ဇာလန်းလေးတွေပြနိုင်တဲ့ပုံကိုမြန်ရှိရင်မင်းတို့ငါတို့ကို ပြန်ပြီး လာပြောလမ်းမအောင်ကြင်ညင်လွန်းလို့စာရီတော့တတ်တယ်နော်ဇန်တရားလည်းဘလို့ရအောင်ကြင်ရမှမသိဘူးမတရားဖို့တရားဆိုတာပုံဝဲတာပေါ့အဲ့ဒါကြောင့်မို့ကိုကကြင်ညင်မယ်ညာတော့လည်းပဲဇန်တရားတွေဘလို့ကြင်ရမှမသိဘူးမတရားတွေရအောင်ဘလို့လောက်ရမှမသိဘူး အခုခေတ်ကြီးမှာဦးဇင်းတော်ကံကောင်းလိုက်တာသာသနာ2500ဒီဘက်လဲကြော်လာရော သာသနာကြီးပွင့်လိုက်တာလေဒီဆရာတော်ဖရာကြီးတို့မိုးကုတ်ဆရာတော်ဖရာကြီးတို့စွန်လွန်ဆရာတော်ဖရာကြီးတို့တိုင်အင်ဆရာတော်ဖရာကြီးတို့မာစီဆရာတော်ဖရာကြီးတို့အဆရှိသဖြင့်ဦးဇင်းတို့မြန်မာနိုင်ငံမှာ တရားရိပ်သာပေါင်းများစွာနာမည်ကြီးဆရာပေါင်းများစွာပေါ်ထွန်းလာလိုက်တာရောက်မို့ဦးဇင်းတို့ရောက်တဲ့နေရာတိုင်းရောက်တဲ့နေရာတိုင်းမှာ ပြောရပါတယ်ဦးဇင်းတို့မြန်မာနိုင်ငံကတရားဒဂမတွေတရားကိုဘယ်နည်းနဲ့မဆိုအထုတ်ကြပါဘာလို့လဲဆိုတော့အဲ့ဒါဦးဇင်းတို့တွေကံကောင်းလို့ရထားတဲ့သာသနာအမွေနော်ကျန်တဲ့နိုင်ငံတွေမှာအဲ့လောက်မရှိဘူးထိုင်းမှာဆိုလဲနည်းနည်းပါးပါးပဲရှိတယ် ဩသီရိလင်္ကာနိုင်ငံမှာဦးစင်းရောက်သွားတဲ့အချိန်သီရိလင်္ကာမှာအခုဟိုတုန်းကတခါတည်းဟိုမှာဇံပြန်တဲ့ဘုန်းကြီးတွေများလွန်းလို့တောင်ဇပယ်ဖြာလှမ်းတဲ့အမျိုးသမီးစိတ်ညစ်ရပါတယ်ဆိုပြီးစာတဲ့အဲ့ဒီလောက်တင်စားပြီးဟောခဲ့တဲ့နိုင်ငံကြီးတရားကျင့်တဲ့ပုဂ္ဂိုလ်မရှိတော့ဘူးအခုကြတော့မှဖာအောင်ဆရာတော်ဘုရားကြီးရဲ့တရားနီးမာစီဆရာတော်ဘုရားကြီးရဲ့တရားနီးဒါတော့မာစီဆရာတော်ဘုရားကြီးရဲ့တရားနီးကိုအရင်တော့က အဲ့ဒါဖះဟောနဲ့မညီဘူးဖောင်းနဲ့ပိန်တယ်ဆိုတာဖះဟောမပါဘူးဆိုခဲနဲ့ဝိုင်းထုထားသေးတာအဲ့ဒါအခုနောက်ပိုင်းမှသူတို့လက်ခံကြတာအဲ့ဒါမာစီဆရာတော်ဖះကြီးရဲ့နေကိုအခုတော့ကျင့်သုံးနေကြဟိုတုန်းကအဲ့ဒါအကုန်လုံးခဲတွေနဲ့ဝိုင်းထုပြီးတော့အဲ့ဒီမှာတီတီလင်ကစာတတ်ပေတဲ့ဆရာတော်တွေကလည်းဖះဟောနဲ့မညီတဲ့အကြောင်းမြန်မာပြည်ကဆရာတော်တွေကလည်းဒီဟာဘလို့နီးနဲ့ဘလို့ဖះဟောနဲ့ညီတဲ့အကြောင်းကိုအဲ့ဒါအပြန်အလှန်နေအငဲခုံနေတော်တော်ဖြစ်ခဲ့ရတယ် အဲ့ဒီရဲ့နောက်ပိုင်းမှာဒါအခုသူတို့ဘက်ကလက်ခံပြီးကျင့်သုံးတာတန်ဃာတော်အရှင်သူမြတ်တွေတရားအထုတ်တာတွေရှားလာပြီနော်ဦးဇင်အဲ့မှာရောက်တော့လက်ပါပြီးတော့မြို့တွေကြောင်းနေရောက်တယ်လေ့လာကြည့်တယ်ချမ်းသာတယ်ဘုန်းကြီးတစ်ပါးတစ်ပါးတခါတည်းကြောင်းတွေကလည်းနှစ်ကြောင်းသုံးကြောင်းပိုင်းအဲ့တော့ဘာတွေလုပ်လဲတရားမလုပ်တဲ့အခါကျတော့ဘုန်းကြီးတွေများသောအားဖြင့်စီးပွားရေးတွေဆန်းလာကြတော့တာပေါ့နော် တချို့လေလေပညာတတ်တဲ့ဆရာတော်တွေအတက်ကသိုလ်တွေသွားပြီးတော့ကတိကတွေလောက်ကြတယ်လာကတွေကောင်းကြတယ်အဲ့တော့တရားကျင့်ဖို့ရာတွေမဲပြီးနေတော့တိတိလင်္ကာကတနေ့ကျတော့တရားပွဲတစ်ခုဦးစင်တရားဟောပြီးတော့အဲ့ဒီကတကားကမေးတယ်မြန်မာပြည်နဲ့တိတိလင်္ကာဗုဒ္ဓဘာသာအခြေအနေဘလို့ထူးခြားတော့တဲ့အခြေခံအားဖြင့်ဟာတိတိလင်္ကာကသာပါတယ်လို့ဘာလို့လဲဆိုတော့တိတိလင်္ကာနိုင်ငံကတနိုင်ငံလုံးဗုဒ္ဓဘာသာယဉ်ကျေးမှုရှိတယ် တနိုင်ငံလုံးမှာလောက်တာကြောင်းတိုင်းကြောင်းတိုင်းမှာအလုတ်လုတ်ချင်တဲ့ပုံကောဟာအဲ့ဒီဗုဒ္ဓဘာသာအခြေခံသင်တန်းစဉ်လက်မှတ်ရထားရင်အလုတ်ပိုလွယ်တယ်။ကြောင့်မို့တနိုင်ငံလုံးမှာတန်ဃာတော်တွေဆိုလဲလေးစားလိုက်တာကိုပြောမနေနဲ့ရောက်တဲ့နေရာတိုင်းမှာအိုးတခါတည်းတန်ဃာတော်တွေယုံကံကနာဆိုရင်လဲရောက်ရောက်တာနဲ့တခါတည်းတန်းပြီးတော့ထိုင်ပြီးတော့အဲ့ဒါရှ िख ိုးကြတဲ့ဆွန့်ကြိမ်တန်းဆွန့်ကပ်ကြတဲ့နော်အဲ့ဒါတွေကတော့အင်မတန်ချီးကျူးစရာကောင်းတယ်နော် တခါကျတော့ဦးစင်းဘင်္ဂလားဒေ့ရှ်ကိုရောက်သွားတယ်ရောက်သွားတဲ့ခါကျတော့ဘင်္ဂလားဒေ့ရှ်ကနေမှတိရိလင်္ကာကိုသွားဖို့ဦးစင်းကအဲ့ဒီမှာဗီဇာတင်တယ်တန်တန်မကြီးကအာဗန်တွေကမြန်မာနိုင်ငံသားဖြစ်နေတယ်ဘင်္ဂလားဒေ့ရှ်မှာအဲ့လိုပေးဖို့ကခက်တယ်အဲ့တော့တန်ယုံကနေမှဒီဟာလေး passport မှန်ကန်ကြောင်းလေးထောက်ခံချက်လေးတစ်ချက်ယူပေးပါတဲ့သူပေးပါမယ်ဆိုပြီးတော့ပြောလိုက်တော့ဦးစင်းကအဲ့ဒီမှာ သွားပြီးတော့မြန်မာတန်ရုပ်သွားတောင်းတယ်ချက်ချင်းမပေးနိုင်ဘူးတဲ့နောက်ရက်မှာတဲ့နောက်ရက်ဘယ်ချိန်လာမှလဲဆို10နာရီခွဲတဲ့အဲ့ဒါနဲ့10နာရီခွဲဦးစင်းကသွားပြီးတော့စောင့်နေစောင့်တဲ့အခါကျတော့အတွင်းထဲကတယောက်မှထွက်လာမလာဘူးဦးစင်းကအပြင်မှာငုတ်တော်လေးထိုင်ပြီးတော့အဲ့ဒါနဲ့တကားတွေခောက်တယ်မှမစောင့်မအောင်ဖေရစောင့်မအောင်ဖေရဆိုပြီးတော့စောင့်တော့အဲ့ဒီကနေပြီးတော့တနာကြီးကြားတယ်7တနာကြီးခွဲတော့မှဦးစင်းကိုစာရွက်လေးထုတ်ပေးတယ် ကွာလို့ငါတို့ဘုန်းကြီးတွေဆိုတာ12နာရီအတွင်းဆုံးမပေးတာမင်းတို့သိရတမ်းတယ်လို့အဲ့လောက်ကြီးအထိဘာမြဟွာဖြစ်နေတော့တပည့်တော်တန်မာကြီးကခေါ်စကားပြောနေလို့ပါဗျာတဲ့အေးပေါ့ကွာလို့မင်းတို့နားလည်ဖို့ပြောတာပါလို့ဦးဇင်းအဲ့ဒါနဲ့ဆွန့်ကြိမ်လည်းမမိတော့ဘူးဆိုတော့အဲ့ဒီမှာတိရိလင်္ကာတန်ယုံကိုသွားတော့တန်မာကြီးကပြားပြားတလဲအဲ့ဒါဘာနေကြွားပါကြွားပါအဲ့ဒါဆွန့်ဟွာလုပ်ပြီလားဆိုသူဒီရောက်တဲ့အချိန်ကျတော့12နာရီကထိုးနေပြီရတယ်ကိစ္စမရှိဘူးလို့အာ तू က အာဗန်ဒီသူဆုံးကပ်ပါမယ်ဗန်ဒီတော်ပြီတော်ပြီ၁၂နာရီလဲထိုးပြီငါမဖုံးပေးတော့ဘူးလို့ပြောပြီးသူစိတ်မကောင်းမှုတခါတည်းကြာကြာနာနာလှုပ်ပေးလိုက်တော့ဦးစင်းစိတ်ထဲမှာဩလို့မနေနိုင်တော့ဘူးငါတို့ကမြန်မာလူမျိုးလို့ငါမြန်မာတန်ယုံသွားတယ်မြန်မာတန်မတ်တွေငါတို့အပေါ်ဆက်ဆံလိုက်တာနဲ့အခုဒီကတိရိလင်္ကာတန်မတ်ကြီးဆက်ဆံတာတခြားစီပဲလို့ဆိုဦးစင်းကတော့ဗျောင်းကိုဖွင့်ပြောလိုက်တယ် အဲ့ဒါအခြေခံဘာကွာလဲဆိုယဉ်ကျေးမှုတွေမတင်ခဲ့တာနဲ့တင်ခဲ့တာအဲ့ဒါကွာတာပဲအဲ့တော့တိတိလင်္ကာနိုင်ငံကြီးထဲမှာသွားတဲ့အခါရောက်တော့တနိုင်ငံလုံးဗုဒ္ဓဘာသာအခြေခံယဉ်ကျေးမှုတွေကိုတနိုင်ငံလုံးတင်ထားတော့တိတိလင်္ကာတွေကအခြေခံယဉ်ကျေးမှုအများကြီးတာတယ်အဲ့တော့ဦးစင်ကပြောတယ်အခြေခံယဉ်ကျေးမှုကတော့မင်းတို့နိုင်ငံကတာတယ်လို့တနိုင်ငံလုံးငါတို့နိုင်ငံမှာမလုံနိုင်ကြဘူးဒီနာဆရာကောင်းတမကောင်းရှိရင်တပည့်ကောင်းလေးတွေထွက်တယ်ဒီနာ ဆရာသမားတွေကကောင်းကောင်းမဆုံးမနိုင်အဲ့နာဆိုးတဲ့ဟာတွေထွက်တယ်မြန်မာနိုင်ငံရဲ့အနှံ့ကအဲ့တော့ဟိုကွာခြားမှုတွေကတော့အများကြီးဒါပေမဲ့မင်းတို့ထက်သာတာငါတို့နိုင်ငံကဝိပဿနာတရားတွေကိုလူတိုင်းအားထုတ်ကြတယ်လို့မင်းတို့ဒီမှာရှိလားလို့သူတို့ဒီမှာမရှိဘူးမင်းကိုယ်၌ရော အားထုတ်ဖူးသလားအားမထုတ်ဖူးပါဘူးเนาะရောက်မို့အဲ့ဒီလိုတော့ကြွားပါတယ်လို့ရောက်မို့အခုဦးဇင်းတို့က ဒီသာသနာနဲ့ဒီဟာတွေရတယ်ဆိုတာဥစဉ်တို့တရားဓမ္မတွေဥစဉ်တို့တို့ကအင်မတန်မှကံကောင်းလွန်းလို့အခုဆရာတော်ဖရာကြီးတွေမြောက်များစွာရဲ့တရားတွေကိုကျင့်ဝင်ရတာပါဒါကြောင့်မို့သူတရားနီးငါတရားနီးမဟုတ်ပါဘူးဒါအခြေခံနေတာ ပြောနေကြတာเนาะသူနီးငါနီးဆိုတာနောက်ဆုံးကြတော့ သောတာပန်ဖြစ်တော့လဲအတူတူပါပဲသကရာဂံဖြစ်တော့လဲအတူတူပါပဲအနာဂံဖြစ်တော့လဲအတူတူပဲဒါကြောင့်မို့သောတာပန်သောတာပန်ကြီးညင်းစရာမရှိတော့ဘူးတဲ့မြတ်စွာဘုရားကတမထတရားဝိပဿနာတရားတွေမှာအောက်မှာအခြေခံပိုင်းမှာညင်းခုံမှုတွေမြောင်များစွာဖြစ်ကြလိမ့်မယ်အဲ့ဒီညင်းခုံမှုတွေကြောင့်ပဲတတ္တဝါတွေဟာအပယ်လေးပုံကိုဆင့်ကုန်ကြလိမ့်မယ်တဲ့နော်အထက်မှာတရားသူရပြီးရင်တော့ညင်းစရာလည်းမရှိတော့ပါဘူးတဲ့ဒါကြောင့်မို့ ဒီလိုသာသနာနဲ့တွေ့တယ်ဒီလိုအခွင့်အရေးတွေရတယ်ဆိုတာဦးဇင်းတို့ဒကာဒကမတွေဘုံကံကြီးလို့ရကြတာဆိုတော့ဩကိုယ့်ဟာကိုတရားအားထုတ်ရမှာပြင်းတယ်ဆိုရင်လည်းပဲဝီရိယကတွန်းတွန်တင်ပြီးတော့လုပ်ပါဒီလိုသာသနာနဲ့တွေ့လို့ဒီလိုအခွင့်အရေးကြုံလို့နော်အဲ့တော့ငါတို့မှာဒီတရားတွေကိုကြင့်ကြံခွင့်အားထုတ်ခွင့်ငါတို့ရတာငါတို့ရနေတဲ့ဒီဟာလေးကို မပြင်းမရိပ်ငါတို့နော်ကြိုးစားမှပဲဆိုပြီးတော့ ကိုယ့်ဟာကိုယ်ဝီရိယကတွန်းတွန်းတွန်းတွန်းတင်ပြီးတော့ပြင်းတယ်ဆိုရင်လဲတခါတဲ့ဥစဉ်ဆိုရင်ဘာအများရန်လှုပ်လေရှိလဲဆိုတော့ဒီတိုင်းတာမန်တော့တခါတရံကိုလည်းပြင်းတာပဲတရားအထုတ်ဖို့ဟာပြင်းလာတယ်တခါတလေအေဖျားဝတ်တဲ့ဝကလှုပ်တဲ့ဟာတွေဆိုရင်တခါတလေဩဒီနေ့တော့နားပါဦးမယ်ဒီနေ့တော့ဘလို့လဲဆိုတော့ကိုကိုကိုစိတ်ကဖြစ်တာပဲဖြစ်တဲ့အခါကျတော့ဘာလုပ်လဲဆိုတော့တခါတဲ့ဥစဉ်ကအဋိဋ္ဌာန်နေနဲ့တင်ထားတာအဲ့ဒါအဋိဋ္ဌာန်နေနဲ့တင်ထားတော့ ကိုယ့်ကိုယ်ကိုအဓိဋ္ဌာန်ပြက်မှာဦးဇင်းကအရန်ကြောက်တယ်ကြောက်တဲ့အခါကျတော့အဲ့ဒါမဖြစ်မနေအလုံးလုံးတော့တာပဲနော်မဖြစ်မနေအဲ့ဒါတရားကိုဆက်ပြီးတော့အဲ့ဒါလှုပ်ဖြစ်အောင်တရားမို့အများအားဦးဇင်းအဓိဋ္ဌာန်နေနဲ့တင်းတင်တင်းတင်ပြီးလှုပ်တယ်အဲ့ဒါကြောင့်မို့ဝီရိယဆိုတော့တွန်းတင်တာတဲ့နော်အဲ့လိုဝီရိယကိုလည်းတွန်းတင်ပြီးတော့ကိုတရားကိုအဲ့ဒါပွားများနိုင်အောင်ကြိုးစားပါအဲ့ဒီကနေပြီးတော့မြတ်စွာဘုရားကတတ္တိယအချက်ကတတိတရားရှိရမယ် တတိတရားဆိုတဲ့အပမဒဆိုတာကကုသိုလ်တရားအလုံးရဲ့အချုပ်ပဲကုသိုလ်တရားအလုံးမှာတတိတရားမရှိရင်မဖြစ်ဘူးတဲ့နော်ဒါကြောင့်မို့အဲ့ဒီအပမဒဆိုတဲ့တရားဟာ မအိုရမသေးရနိဗ္ဗာန်ကို ရောက်ကြောင်းမယ်မမေ့မလျော့တဲ့တတိနဲ့နေစမ်းပါတဲ့နေတဲ့ဘဝမှာနော်ဘဝတစ်ခုနေနည်းမှာ အရာရာတိုင်းမှာမေ့လျော့ပေါ့ဆပြီးမနေပါနဲ့တဲ့တတိတရားကို အမြဲတမ်းထားပါအဲ့တော့တတိတရားထားတဲ့အခါကျတော့ဦးဇင်းတော်တရားဓမ္မတွေကိုကတခုခုလေးတော့ယူထားရတာပေါ့နော်ကိုကသွားတယ်အခါတွေမှာဆိုရင်ကြွတယ်လှမ်းတယ်ခြားတယ်ထိတယ်ဒါမျိုးလေးတွေမှတ်တာတို့ထိုင်တဲ့အခါမှာကိုကအာနာပါနကမ္မထအခြေခံယူတာတို့အခုယုတ်ကမ္မထကို ဟိုကာနုပဒနာရှုရင်လည်းကာနုပဒနာကမ္မထံတို့ပေါ့အဲ့ဒီလိုကမ္မထံတစ်မျိုးမျိုးကိုသူကအခြေခံလေးတော့ယူထားရတယ်အဲ့လိုလေအခြေခံလေးယူထားလိုက်တော့မှတတိကအဲ့ဒီပေါ်မှာအမြဲတမ်းတီးနေအောင်ထားတာပေါ့နော်အဲ့ဒီပေါ်မှာတတိကိုအမြဲတမ်းတီးနေအောင်ထားဒါတရားလှုပ်တာပေါ့အဲတရားမလှုပ်ဖဲနဲ့ကြံတဲ့အချိန်တွေမှာကိုယ်အိမ်မှာနေရင်းနဲ့လဲဘာလေးလှုပ်လို့တတိလေးကက်ကက်ကက်ကက်ကက်ကပြီးတော့တတိလှုပ်နော်သူကသူထမင်းချက်ရင်ချက်ရင်နဲ့လဲကိုယ့်အကိုတတိလေးထားတတိလေးထားပြီးတော့ ၊ကိုင်းတယ်တွဲတယ်ထိတယ်လှုပ်တယ်တတိလေးထားအဲ့ဒီကနေမှတရားထိုင်တဲ့အချိန်မှာလဲကာနုပဒနာဝေဒနာနုပဒနာစိတ်ဓာနုပဒနာဓမ္မနုပဒနာဆိုတဲ့တတိပဋ္ဌာန်တရား၄ပါးလေးတွေကိုကိုကစိတ်ထဲမှာပွားပြီးတော့တတိလေးထားနေအများအားပွားပြစ်တာပေါ့အဲ့ဒီလိုအမြဲတမ်းတတိကိုလည်းအားကောင်းအောင်အမြဲတမ်းထားပေးပါတဲ့နေ့စဉ်ဘဝမှာတတိတရားကို အမြဲတမ်းပြည့်စုံနေအောင်အဲ့ဒီလိုလဲကြိုးစားလိုက်စမ်းပါ အဲ့ဒီလိုတတိတရားတွေအားကောင်းအောင်ကြိုးစားပြီးတော့အဲ့ဒီမှာတွေကဲအားထုတ်နေတယ်အခုထားပါတော့ဝင်လေထွက်လေဝင်လေထွက်လေမှတ်နေတယ်မှတ်နေတဲ့ပုဂ္ဂိုလ်ကဝင်လေထွက်လေမှတ်ပါများ မှတ်ပါများမှတ်ပါများလာရင် ဟောဘာဖြစ်လာမလဲစိတ်မှာတမာတိတရားတွေတက်လာနော်တတိအားတွေကောင်းလာတဲ့အခါကျတော့အဲ့ဒီတတိအားကြောင့်ရှေ့မှာအလင်းတွေအဝင်းတွေနမိတ်တွေပေါ်လာတယ်ပရိကမနမိတ်လို့ခေါ်တယ်နော် ဥက္ကဟနမိတ်လို့ခေါ်တယ်နောက်ထပ်ကြည်တောက်နေတဲ့အလင်းကြီးတွေအဲ့ဒီကနေနောက်ဆုံးကျပရိဘာဂနမိတ်ဆိုတဲ့ဥပစာရတမာတိထိရှေ့ကိုရောက်သွားကြတဲ့အဆင့်တွေထိရောက်တဲ့တမာတိတွေရလာမှာအဲ့တော့နံပါတ်၄ကတတိတွေအားကောင်းရင်မြတ်စွာဘုရားကအဲ့တမာတိတွေရလာမယ်တဲ့တမာတိတွေရလာတဲ့အခါကြတော့မှအဲ့ဒီမှာတမာတိအားတွေကောင်းတော့တမာတိအားရဲ့စွမ်းအားကြောင့်စောစောက ဥပဇာရသမารိယနေမှပထမဇန်နေရမယ်ဒုတိယဇန်နေရမယ်တတိယဇန်နေရမယ်စတုထဇန်နေရမယ်ဟောအဲ့ဒီလိုဇန်တရားတွေများရပြီးတော့နေအောင်နော်ဒါမှဇံမရလည်းပဲဒီတမာတိတရားလေးနဲ့နေနိုင်အောင်များကြိုးစားပြီးနေလိုက်ရင်ဘဝနေနည်းဟာအရာမတကယ်ဝိဝေကဒုက္ခအင်မတန်မှချမ်းသာတဲ့ဒုက္ခနော်ဖရာသာသနာတော်တွင်မှာ နော်လူစည်းစိမ်နတ်စည်းစိမ်တွေထက်သာလွန်တဲ့ချမ်းသာအဲ့ဒီချမ်းသာအဲ့ဒီချမ်းသာကိုတခါကြီးရမယ်တဲ့နော်တတိအားတွေကောင်းအောင်အဲ့ဒါကမ္မထံကိုအားထုတ်လိုက်တာကမ္မထံတစ်ခုပေါ်မှာအခုဒါအာနာပါနကမ္မထံကိုဥပမာတင်ပြီးပြောလိုက်တာမိမိနှစ်သက်တဲ့ဉာဏ်နဲ့ကမ္မထံတွေကြိုက်တာလုပ်လို့ရတယ်အဲ့ဒီလိုတတိကိုအားကောင်းအောင်လို့ပွားများပွားများပွားများပြီးတော့တတိအားကောင်းအောင် ကြိုးစားအားထုတ်လိုက်တဲ့အခါကျတော့တတိတွေအားကောင်းတော့တမာတိရပြီနော်အခုပြောတဲ့ပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်ဆိုတာအဝေးကြီးပါကဲကိုယ်အိမ်မှာနေတဲ့လူတွေအတွက်ဒါတွေပြောနေလဲကိုယ့်အတွက်အဆင်မပြေဘူးအဲ့တော့အရှင်ဖုရားတာမန်ချမ်းသာလေးမရနိုင်ဘူးလားအဲ့ဒီနှာသီးဝါလေးကိုဝင်တိုင်းသည်ထွက်တိုင်းသည်ဝင်တာသည်ထွက်တာသည် တတိလေးထားပြီးအတ္တလေးကိုဒါသိပြီးနေကျန်တာမရောက်သေးခြင်းနဲ့အဲ့ဒီနှာသီးဝလေလေးကသူ့အနေနဲ့သူဒါလေးလေချောင်းလေးသူ့အနေနဲ့သူဒီမှာနှာသီးဝလေးရွှီရွှီနဲ့သူသူ့အနေနဲ့သူတခါတည်းမွေးနှကောင်အလင်းနှကြီးထွက်နေသလိုမွေးနှကောင်သွားနေသလိုအဲ့အလင်းနှသူ့သူတီးပြီးအဲ့ဒီလိုလေးကြည်ပြီးနေလိုက်လို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ဘာတွေဖြစ်လာလဲခေါင်းတွေကိုယ်တွေခြေတွေလက်တွေအကုန်ပျောက်ထွက်သွားတာ အဲ့ဒီနှာသီးဝလေးမှာပဲတီးပြီးတော့စိတ်လေးကအဲ့မှာတီးကြီးနေတာတီးကြီးနေတဲ့အဲ့ဒီအချိန်မျိုးမှာတင်းတယ်ဆိုတာ မရှိဘူးတောက်တယ်ဆိုတာမသိတော့ဘူးကြိုက်တယ်ဆိုတာ မရှိတော့ဘူးဘာဖြစ်သွားလဲခန္ဓာကြီးပျောက်သွားတာကိုယ်ခန္ဓာကိုယ်ကြီးကို ရှိတယ်လို့ကို မသိရတော့ဘူးလူက ခါတည်းကောင်းကင်ကြီးမှာနေရတယ်လို့ပဲသိနေတာလေးကလည်းအဲ့လေလေးဝင်တာထွက်တာလေးပဲအဲ့ဒါလေးပဲသိနေတော့တယ်အဲ့ဒီနေရာမျိုးလေးရောက်သွားရင် ချမ်းသာလိုက်တာအေးချမ်းလိုက်တာအဲ့ဒီနေရာလေးကိုရောက်ပြီဆိုရင်အကြိမ်ကြိမ်အဲ့ဒါမျိုးကိုခံစားနေခြင်းနဲ့စံစားနေခြင်းနဲ့စိတ်လေးပဲစိတ်မှာဖြစ်တယ်အဲ့ဒါငြိမ်းချမ်းတဲ့ချမ်းသာနော် အဲ့ဒီချမ်းသာကဒါအခြေခံအစဉ်လေးတောင်မှအဲ့လောက်ချမ်းသာတာစောစောကပြောတဲ့ဇန်ဆင့်နေမဲ့ဆင့်ဖိုဆင့်ဆိုတော့မပြောတော့နဲ့ဇန်တရားတွေရပြီးချမ်းသာတဲ့ချမ်းသာဆိုတာဒါကြောင့်မို့လူစည်းစိမ်ထက်နတ်စည်းစိမ်ကမြတ်တယ်အဲ့ဒီနတ်စည်းစိမ်ထက်နော်ဟောဒီဇန်ချမ်းသာက ပိုမြတ်တယ်အဲ့ဒီချမ်းသာတွေကို ရအောင်တခါကြီးတဲ့တမာတိတရားတွေကိုပွားများပါ နော်အဲ့ဒီတော့ပြန်ပြီးတော့မှတ်ရမယ်နံပါတ်1ကသရာတရားနဲ့ပြည့်စုံအောင်ကြိုးစားရမယ်နော်နံပါတ်2ကလုံလာ ဝီရိယနဲ့ပြည့်စုံအောင်ကြိုးစားရမယ်နံပါတ်3ကတတိတရားတွေအာကောင်းအောင်ကြိုးစားရမယ်နံပါတ်4ကတမာတိတရားတွေအာကောင်းအောင်ကြိုးစားရမယ် တဲ့လေးချက်ပြည့်သွားပြီနော်နောက်ဆုံးတစ်ချက်ဒါအခြေခံ၅ချက်ကနောက်ဆုံးတစ်ချက်ကပညာတဲ့ပညာဆိုတဲ့နေရာမှာလောကီပညာလောကုတ္တရာပညာနှစ်မျိုးအဲ့ဒီလောကီလောကုတ်ထဲမှာလဲလောကီပညာတော့လူတိုင်းသိတယ်လောကုတ္တရာပညာကြတော့အောက်ဆုံးအဆင့်ဒီပါလဲဆိုတော့ယုံ nant ကွဲအောင်မှတ်တာ သာသနာတော်နဲ့လည်းတွေ့ပါရက်တန်းနဲ့ရုပ်တရားနံတရားလေးတော့မှကွဲမသွားဘူးဆိုရင်ဦးဇင်းတော်တရားဒဂမတွေလူဖြစ်ကြိုးမနှက်ဘူးသာသနာနဲ့တွေ့ရကြိုးမနှက်ဘူးနော်ယောသဝတ္တတတံဇီဝေဒုတ်ပညောအတမဟိတောနော်အသက်တရားနေပင် နေရညာတော်လည်းပဲကိုယ့်ရဲ့ခန္ဓာကိုယ်မှာရုပ်တရားတယ်တဲ့အခုပထဝီ တေဇော အာဘောဝါယောနော်ဝဏဂန္ဓရတ္တဩဇာအထကလယုတ်၈ပါးဒီခန္ဓာကိုယ်ကြီးမှာကြည့်လိုက်လို့ရှင်ပြောရင်တော့မိမလို့ယောက်ျားလို့ငါကိုဒီခန္ဓာကြီးလို့ပြောနေတာအဲ့ဒီပြောနေတဲ့ခန္ဓာကြီးထဲမှာခွဲခြမ်းစိတ်ဖြာ ကြည့်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ကိုအဲ့ဒီမှာညံနဲ့ကြည့်လိုက်တဲ့အခါကျတော့မာသဘောပြော့သဘော နော်ပူသဘောအေးသဘောတွန်းကန်နဲ့လှုပ်ရှားတဲ့သဘော ဖွဲ့စည်းယိုစည်းတဲ့သဘောဆိုတော့ဓာတ်ကြီးလေးပါးလည်းရှိတယ်အဲ့ဒီခန္ဓာကြီးကအဖြူရောင်အမဲရောင်ဆိုအစင်းလည်းရှိတယ်နော်ဝဏ္ဏဆိုတဲ့အစင်းအဲ့ဒါတွေလည်းရှိတယ်တဲ့ဂန္ဓာတဲ့အနတ်ဒီခန္ဓာကိုယ်ကြီးကကောင်းတဲ့အနတ်ဆိုးတဲ့အနတ်အဲ့ဒါကြီးလည်းအနတ်နေရှိတယ်နော်အဲ့ဒီလို ခန္ဓာကိုယ်ကြီးကိုခွဲကြည့်လိုက်တဲ့အခါကျတော့ဝဏ္ဏဂန္ဓရတ္တနော်ဒီခန္ဓာကိုယ်ကြီးသူ့ရဲ့နော်အရာဓာတွေရှိတယ်နော်ဩဇာတွေရှိတယ်နော်အဲ့ဒီလိုရှိနေတဲ့အရာတွေခန္ဓာကြီးထဲမှာရှိတာအဲ့ဓာတွေကိုညံနဲ့ပိုင်းခြားပြီးတော့သိအောင်သုံးတတ်တာဩရုပ်သဘောတွေဟာဒီလို တောင်းသဘောတင်းသဘောပူသဘောအေးသဘောထုံသဘောကျင်းသဘောကြိုက်သဘောအော်ဒီခန္ဓာကိုယ်ကြီးရဲ့သဘောတွေထဲမှာဒီလိုပစ္စည်းတွေဒီလိုအရာတွေရှိပါလားလို့ဟောခန္ဓာကိုယ်ကြီးထဲမှာညံနဲ့ပိုင်းခြားပြီးဆင်ញင် သုံးသပ်လိုက်တော့ဩဒါရုပ်တရားတွေဟာဒီလိုပါလားเนาะဓာတ်ကြီး၄ပါးနဲ့ဖွဲ့စည်းထားတဲ့အဖွဲအစည်းထဲမှာဒီအဋ္ဌကလယုတ်တွေရှိတယ် အဲ့ဒီအထကလရုပ်တွေအားလုံးသေးသေးလေးတွေမှုံမှုံလေးတွေတစ်ခုတစ်ခုမှအဲ့ဒီရုပ်ရှင်မျိုးရှင်မျိုးအကုန်ပါတယ်အဲ့ဒါတွေစုပေါင်းထားလို့လူလို့ဆင်းလို့ခွဲလို့ကြောင်လို့ဆိုတဲ့အကောင်ထဲဒရတ်တန်တန်ကြီးတွေဖြစ်လာတာနော်အဲ့ဒီဖြစ်လာတဲ့အဆိုင်ခဲကြီးတွေအားလုံးကို ကြည့်ရင်အကုန်လုံးအဲ့ဒါဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတာတဲ့နော် အဲ့ဒါမှာအကုန်ပြောရင်အထက်ကလရုပ်၈ပါးလုံးအကုန်ပါဝင်တယ်ဒါကြောင့်မို့ဩရုပ်တရားတွေဟာဒီလိုရှိပါလားဒီရုပ်တရားတွေဟာမြဲသလားကြည့်တော့မမြဲဘူးဖောက်ပြန်နေတယ်ပြောင်းလဲနေတယ်နော်ဥစဉ်တော်ခန္ဓာကိုယ်တွေတဖြည်းဖြည်းတဖြည်းဖြည်းနဲ့အခုတရားနာနေရင်းနဲ့စတရားနာတဲ့အချိန်နဲ့အခုပြောနေတဲ့အချိန်မတူတော့ဘူးနော်မတူတော့ဘူးနော်တဏှာကြီးတဏှာကြီးပြောင်းသွားပြီနော်ပြောင်းသွားလို့အခုတဖြည်းဖြည်းနဲ့ဆပင်တွေဖြူးလာကြပြီမို့လား နော်ဆန်တွေလည်းဖြူလာကြပြီ သွားတွေလည်းကြောလာကြပြီခါးတွေကလည်းကိုင်းလာပြီနားတွေကလည်းထိုင်းလာပြီမပြောင်းရင်အဲ့ဒါတွေဖြစ်ပါမလားနော်အခုတော့ပြောင်းလဲနေတာတဲ့ဒီခန္ဓာကိုယ်ကြီးကအော်ဒီရုပ်သဘောတွေဟာသူ့သဘောသူဖောက်ပြန်နေတဲ့သဘော ပြောင်းလဲနေတဲ့သဘောတွေရှိပါလားဒီရုပ်တရားတွေဟာအော်နော်ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူး နော်ဒီယုတ်ကြီးကိုငါးယုတ်ငါးယုတ်လို့တကယ်တမ်းဆွဲလန်းနေတာတကယ်တမ်းတော့ဆပင်လေးတပင်တောင်မှမဖြူပါနဲ့လို့နော်မကြွပါနဲ့လို့ငါ့မှာအမိန်ပေးလို့မရ။အော်ငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားဒီယုတ်တရားတွေဟာသူ့သဘောသူ ဆောင်နေပါလားလို့တဘာဝရဲ့ဓမ္မကိုသိတယ်။တရားရှာတယ်ဆိုတာတဘာဝကိုလည်းသိရမယ်သစ္စာကိုလည်းသိရမယ်နော်။တရားရှာတဲ့နေရာမှာ တဘာဝတရားတွေကိုလည်းအဲ့ဒီလိုသိရမယ်ဒါရုပ်တဘာဝတွေအဲ့ဒီရုပ်တဘာဝတွေဟာအမြဲတမ်းဖောက်ပြန်နေတယ်ပြောင်းလဲနေတယ်အဲ့ဒီရုပ်ရဲ့သဘောတွေဟာအော်ပူတာကနေတင်းတာပြောင်းနေထုံတာကနေကျင်တာပြောင်းနေနည်းနည်းပူတာကနေများများပူတာပြောင်းနေအော်ဒီခန္ဓာကိုယ်ကြီးတဲ့ကြည်လိုက်တဲ့အခါကျတော့အဲ့ဒီပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့သဘောတွေဟာအမြဲတမ်းဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့ ခန္ဓာကိုယ်ရဲ့အပေါ်မှာဖောက်ပြန်နေတဲ့သဘောပြောင်းလဲနေတဲ့ရုပ်သဘောတွေကိုပိုင်းခြားပြီးတော့သိတယ်အဲ့ဒါရူပပဋိစေတာရုပ်ကို ပိုင်းခြားသိတဲ့ဉာဏ်အော်ရုပ်တွေဖောက်ပြန်တိုင်းပြောင်းလဲတိုင်းမှာနန္တရားတွေကလည်းသွားသွားပြီးသိနေရပါလားတင်းနာပေါ်တော့တင်းနာကိုသွားညွတ်ပြန်ပြီပူတာပေါ်ရင်ပူတာသွားညွတ်ပြန်ပြီကြိုက်တာပေါ်ရင်ကြိုက်တာသွားညွတ်ပြန်ပြီအော်ဖောက်ပြန်တာကရုပ်သဘော ညွတ်တတ်တာကနာမ်သဘောအော်ဒီရုပ်နဲ့ဒီနာမ်ပဲရှိတာအဲ့ဒီနာမ်ကလည်းမညွတ်ပါနဲ့လို့ပြောလို့မရအော်ဒီနာမ်လေးဟာလည်းမြဲသလားဆိုတော့နာမ်လေးကလည်းမမြဲဘူးအဲ့ဒီလိုမမြဲတဲ့သင်္ခါရတရားတွေကိုဖယားကဒုက္ခတဲ့အမျက်မပြတ်ပြောင်းပြောင်းညွတ်နေရတာအဲ့ဒါသင်္ခါရဒုက္ခအဲ့ဒီသင်္ခါရဒုက္ခတွေဟာပိုင်သလားအစိုးရသလားဆိုတော့ကိုမပိုင်ဘူးအစိုးမရဘူးအဲ့ဒါဒီအနတ္တာ အော်ရုပ်တရားပေါ်ကြည့်လိုက်တော့လေအနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တရဲ့လက္ခဏာနော်နံတရားတွေကိုကြည့်လိုက်တဲ့အခါကျတော့လေမမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခအစိုးမရတဲ့အနတ္တတဲ့အော်ဒီရုပ်တရားတွေနံတရားတွေဆိုတာသူ့သဘောသူဖောက်ပြန်နေပါလားပျက်စီးနေပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့ဝိပဿနာဉာဏ်နဲ့ဆင်ញင်ပြီးတော့သုံးသပ်ပြီးတော့အဲ့ဒီလိုပညာဖြစ်အောင်လှုပ်ထားမယ်ဆိုရင် သားသေးလို့လည်းငိုစရာမရှိပါဘူးလင်းသေးလို့မရသေးလို့ဆွေးသေးလို့မျောသေးလို့အော်ဒီတရားကို မရှိကြလို့သေတဲ့အခါမှာသွားပြီလို့ထင်တာတကယ်တမ်းလက်ဖြောက်တဲ့ချက်ဒီဂရေတသိန်းလောက်ရုပ်ဂရေ9000နံဂရေတသိန်းလောက်ဖြစ်ချုပ်ဖြစ်ချုပ်နဲ့သေနေတာတွေကိုမြင်နေတော့သုတ်တန်ပို့မှသေတယ်လို့မမြင်တော့ဘူးတဲ့အဲ့တော့ကိုတရားကိုအမြဲတမ်းအဲ့ဒီလိုရှုထားတဲ့ပုံကိုယ်တွေက လောကမှာ စော်ရိမ်စရာတွေပူဆွဲစရာတွေငိုကြွေးစရာတွေနဲ့ကြုံတဲ့အခါကျတော့စော်ရိမ်ခြင်းကင်းတယ်ပူဆွဲခြင်းကင်းတယ်ငိုကြွေးခြင်းကင်းတယ်နော်ဒါကြောင့်မို့အဲ့ဒီစော်ရိမ်ပူဆွဲငိုကြွေးမှုတွေဟာဘာကြောင့်လဲတဲ့ရုပ်တရားနံတရားတွေရဲ့အမှန်ကိုမမြင်လို့အမှန်ကိုမသိလို့ပူဆွေးနေကြရတာငိုကြွေးနေကြရတာအော်ဒီရုပ်တရားနံတရားတွေဟာအမျက်မပြတ်ဒလဇဒလိုပဲဖောက်ပြန်ပြီးတော့ပြောင်းလဲနေတဲ့သဘောပဲလို့ သဘာဝရဲ့အမှန်တွေကိုသိမယ်သဘာဝရဲ့ဒုက္ခသစ္စာတွေကိုလည်းအမှန်ကိုလည်းသစ္စာကိုလည်းအမှန်သိမယ်သဘာဝကိုလည်းသိမယ်ဆိုရင်ပူဆွဲစရာ မရှိပါဘူးတဲ့။နောက်သစ္စာကိုသစ္စာမှလည်းမသိလို့အော်ဒါတွေဟာဒုက္ခသစ္စာတွေပါလားလို့သစ္စာကိုလည်းမသိဘူးသစ္စာမသိတော့သမှုရိယတွေ့တာတယ်မက္ခသစ္စာကလည်းမပွားအဲ့တော့ဒုက္ခချုပ်ရာနိဗ္ဗာန်ကလည်းမရတဲ့အကြောင်းမို့ဝိပဿနာဉာဏ်ပညာတွေ လောက်တယ်ဆိုတော့သဘာဝသစ္စာကိုလည်းသိအောင်လုပ်ရသဘာဝကိုလည်းသိအောင်လုပ်ရမယ်သစ္စာကိုလည်းမြင်အောင်ကြည့်ရမယ်နော်အဲ့ဒီလို၅မျိုးဟာမြတ်စွာဘုရားကမဟာနန်တဲ့အဲ့ဒီသရတရားနဲ့ပြည့်စုံအောင်ကြိုးစားပါဝီရိယတရားနဲ့ပြည့်စုံအောင်ကြိုးစားပါတတိတရားတွေနဲ့ပြည့်စုံအောင်ကြိုးစားပါတတိရှိရင်တမာရီဖြစ်မယ်တမာရီရှိရင်အဲ့ဒီဝိပဿနာဉာဏ်ပညာတွေဖြစ်မယ် အမြင့်ဆုံးကမက်ပညာဖို့ပညာတဲ့မက်တရားဖို့တရားတွေရနိုင်တဲ့ပညာတွေအထိကို အကုန်ရမယ်တဲ့အဲ့ဒီအခြေခံ၅မျိုးကိုနေ့စဉ်နေတိုင်းပြည့်စုံအောင်ကြိုးစားပြီးတော့အထုတ်ပြီးတော့နေပါအဲ့ဒါအခြေခံဘဝနေနီးနော်အဲ့ဒါအောက်ကအခြေခံဖြစ်တဲ့ဘဝနေနီးဟာအဲ့ဒီ၅နီးပဲတဲ့ အဲ့ဒီ၅မျိုးကို အခြေခံပြီးတော့နောက်ထပ်6မျိုးတဲ့ထပ်ပြီးတော့ကျင့်သားမှာဩနဲ့အဲ့ဒီ6မျိုးကဗုဒ္ဓနုဒတိဘာဝနာတဲ့အရဟံသဘဂဝါအဆုံး၉ပါးသောဂုဏ်တော်တို့နဲ့ပြည့်စုံတော်မူတဲ့ငါဖရာရဲ့ဂုဏ်တော်တွေကိုဘာဝိတာဘဟုလီကတာအကြိမ်ကြိမ်ပွားပြီးတော့လဲနေလိုက်စမ်းပါဦးအခု၅မျိုးကိုကျင့်ပြီးတဲ့အခါကြတော့မှနော် အဲ့ဒီငါမျိုးကိုအခြေခံပြုပြီးတဲ့အခါကျတော့မှဖျားရှင်ရဲ့ဂုံကိုအာယုံပြုတ်တဲ့ဗုဒ္ဓနုတ္တိကမ္မထန်ကြီးကိုပွားနေလိုက်စမ်းပါတဲ့အရဟံလူမင်းနမင်းမြမမင်းတို့ပူဇော်ထုခံယူတော်မူတိုက်တော်မြတ်စွာဘုရားဆိုပြီးတော့ဂုံတော်ကိုမျိုးလုံးပွားခြင်းပွားတစ်မျိုးပွားခြင်းလဲပွားဖရာရဲ့ဂုံတော်ကိုအဲ့ဒီလိုအကြိမ်ကြိမ်အကြိမ်ကြိမ်ပွားနေလိုက်မယ်ဆိုရင်တကာကြီးရဲ့တဏ္ဍာမှာ လောဘတွေမဖြစ်တော့ဘူးဒေါသတွေမဖြစ်တော့ဘူးမောဟတွေမဖြစ်တော့ဘူးတဲ့နော်တခါကြီးရဲ့တန်တာမှာအဲ့ဒီဂုံတော်တွေဒါအကြိမ်ကြိမ်ပွားသမ်းပါတဲ့နော်အဲ့ဒီပွားနေသောအပြင်တခါကြီးရဲ့တန်တာမှာလောဘတွေငြိမ့်နေမယ်ဒေါသတွေငြိမ့်နေမယ်မောဟတွေငြိမ့်နေမယ်အဲ့ဒီကနေပြီးတခါကြီးဘာတွေဖြစ်လာမလဲဆိုတော့ အဲ့ဒီဖရာရဲ့ငါဖရာရဲ့ဂုဏ်တော်တွေကိုအကြိမ်ကြိမ်ပွားနေလို့တခါကြီးရဲ့တန်တမှာပီတိတွေဖြစ်လာမယ်တဲ့မှတ်ထားနော်ဗုဒ္ဓနုတ္တိကမ္မထံပွားရင် ပီတိဖြစ်အောင်ပွားရတာနော်တချို့တလေတခါတဲ့အရဟံအရဟံအရဟံအရဟံဆိုပြီးတော့ပရိပတ်ရတရက်ဘလောက်ဆိုပြီးတော့တခါတဲ့အတင်းပြက်ပြီးတော့စိတ်နေတာစိတ်ကဘယ်ရောက်နေမှမသိဘူးဟိုကတော့အရဟံအရဟံတော့ तू ကတော့လှုပ်တော့လှုပ်နေဒါပေမဲ့ကုသိုလ်မရဘူးမဟုတ်ဘူး तू က တမာတိအကတ်တတိအားနဲလို့စိတ်ကရောက်ချင်ရောက်ပြီးတော့နေရင်းနဲ့အဲ့ဒီမှာအရဟံရဟံလုံနေတာအဲ့ဒါမျိုးဟိုဖះနှစ်သက်တာမဟုတ်ဘူးအဲ့ဒီအရဟံဂုံတော်ကိုသေသေးချာချာအာယုံယူပြီးတဲ့အခါကျမှအရဟံဂုံတော်ကြီးကိုသေချာဆင်ញံသုံးသပ်ပြီးတော့ဘာဖြစ်လာရမှာလဲဆိုတော့ပီတိဖြစ်လာရမယ်တခါတော့ဝမ်းသာပြီးတော့ကိုကြည်နူးနေအောင်နော် ဖះရှင်ရဲ့ဂုံတော်ကိုအဲ့ဒီလိုကိုပွားရမယ်တဲ့အဲ့ဒီလိုခန္ဓာကိုယ်မှာပွားများအားထုတ်လိုက်လို့ပေတိတကြိမ်လောက်ရအောင်ပွားများအားထုတ်လိုက်ပြီဆိုရင်စကြဝဠာမင်းဖြစ်ရတာထက်မြတ်တယ်တဲ့။နောက်ဦးဇင်းတို့တရားတော်မတွေစကြဝဠာမင်းဖြစ်ရတာထက်တော့မြတ်ပါသေးတယ်တဲ့ဗုဒ္ဓနှုတ်တိဂုံရဲ့စွမ်းအားကြီးဟာအင်မတန်ကြီးလွန်းလို့နော်။အဲ့ဒီတော့စိတ်ထဲမှာ ဖရာရဲ့ဂုဏ်တော်ကိုဆင်ញင်ပြီးတော့ပီတိဖြစ်အောင်လုပ်ပါပီတိဖြစ်လာရင် ပတ္တတိငြိမ်းအေးလာမယ်နော်အဲ့ဒီကနေမှ အခုပြောတဲ့တမာတိတွေရလာမယ်စိတ်တွေတည်ကြည်ပြီးတော့လာတဲ့အဆင့်တွေရပြီးတော့လောဘတွေဒေါသတွေမောဟတွေနဲ့လှုပ်ရှားပြီးတော့နော်ဖြစ်ပြနေတဲ့လောကကြီးမှာငြိမ်းချမ်းစွာ နေနိုင်တယ်တဲ့မြတ်စွာဘုရားပြောတာလေးอ่ะနော်လောကကြီးက အဲ့ဒီလောဘတရားတွေဒေါသတရားတွေမောဟတရားတွေနဲ့အမြဲတမ်းရှုပ်ချက်ခတ်နေတာတဲ့အဲ့ဒီလောဘတွေဒေါသတွေမောဟတွေနဲ့ရှုပ်ချက်ခတ်နေတဲ့လောကကြီးထဲမှာငြိမ်းအေးစွာနေနိုင်တယ်သောကတွေနဲ့ပြည့်နေတဲ့အဲ့ဒီလောကကြီးထဲမှာငြိမ်းအေးစွာနေနိုင်တယ်တဲ့ဘုရားကိုယ်တော်ကို ပွားနေရင်ရရှိနိုင်တဲ့အကျိုးတွေနော်လောကကြီးထဲမှာအဲ့ဒီလောဘတွေဒေါသတွေမောဟတွေဖြစ်နေတဲ့ လောကကြီးအဲ့ဒါနဲ့ရောက်ရက်ခတ်ပြီးတော့ဖြစ်နေကြတဲ့လောကကြီးထဲမှာလည်းဖရာဂုံတော်ပွားနေတဲ့ပုဂ္ဂိုလ်ဟာရောက်ရက်မခတ်ဖဲနဲ့နေနိုင်တယ်တောကဒေနဲ့ပြည့်နေတဲ့လောကကြီးထဲမှာလည်းပဲတောကတွေကိုငြိမ့်ပြီးနေနိုင်တယ်အဲ့ဒီလိုငြိမ့်နေဖို့ဖရာရဲ့ဂုံတော်ကိုတပည့်တော်တို့ဘယ်ချိန်အာယုံပြုရမှာတော့ဖရာဆိုတော့မြတ်စွာဘုရားကတခါရေးတဲ့ သွားရဲရက်တယ်ထိုင်တယ်လျှောက်တယ်ဆိုတဲ့ဣရိယာပု၄မျိုးလုံးမှာပွားနေလိုက်စမ်းပါဣရိယာပု၄မျိုးလုံးနဲ့မကဘူးတဲ့သားနဲ့နေရင်နဲ့သမီးနဲ့နေရင်နဲ့ကျင်းမြောင်းနေတဲ့အခန်းတွေထဲမှာမိသားစုနဲ့အတူတူအိတ်နေရင်နဲ့တောင်မှအဲ့ဒီဖရာရဲ့ဂုံတွေကို ပွားပြီးတော့နေလိုက်စမ်းပါတဲ့ဖရာကနော်မိသားစုတွေအခုအိမ်မှာနေကြရတယ်ထမင်းချက်ရင်းနဲ့ဟင်းချက်ရင်းနဲ့ အလုပ်တွေလုပ်ရင်းနဲ့စီးပွားတွေလုပ်ရင်းနဲ့ဖရရဲ့ဂုံတော်တွေကိုပွားပြီးတော့နေကြစမ်းပါတဲ့နော်သားတွေသမီးတွေနဲ့နောက်ဆုံးမိမိတို့ရဲ့အိတ်ခမ်းထဲမှာအိတ်ကြရတဲ့အချိန်လေးတော့မှဖရရှင်ရဲ့ဂုံတွေကိုမမေဘဲနဲ့ပွားပြီးတော့နေလိုက်စမ်းပါတဲ့အဲ့ဒီလိုနေမယ်ဆိုရင်လောကမှာပူလောင်နေတဲ့လောကကြီးထဲမှာကိုကငြိမ်းအေးအောင်နေတတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့သောကတွေနဲ့ဒေါသတွေနဲ့နေရတဲ့လောကကြီးထဲမှာသောကတွေဒေါသတွေ ကင်းပြီးတော့နေတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့အဲ့ဒါဖရာဂုံတော်ပွားကြခြင်းအကျိုးနဲ့ပွားဖို့ရမြတ်စွာဘုရားကအချိန်တိုင်းအချိန်တိုင်းပွားသမ်းပါလို့ခိုင်းခဲ့တာပါနော်အဲ့ဒါနံပါတ်1ဗုဒ္ဓနုဒ္တိကမ္မထံနံပါတ်2ဓမ္မနုဒ္တိကမ္မထံတဲ့ကဲတရားရဲ့ဂုံတော်တွေတဲ့ပွားများစမ်းတဲ့တရားဂုံတော်တွေပွားများတဲ့အခါကျတော့အော်ဒီတရားတော်ဟာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကောင်းစွာ ဟောကြားတော်မူခဲ့တဲ့တရားပါလားဒီတရားကိုငါတို့အခုကျင့်ရင်အခုချမ်းသာရမှာပဲနော်အခုကျင့်ပြီးတော့နောက်မှချမ်းသာတယ်ဆိုတာမျိုးမဟုတ်ဘူးပညာရှိသူတော်ကောင်းတွေသာကျင့်နိုင်တယ်သိနိုင်တဲ့တရားပညာမရှိတဲ့ပုဂ္ဂိုလ်မကျင့်နိုင်ဘူးပညာမရှိတဲ့ပုဂ္ဂိုလ်တွေနော်ထိုးထွင်းမသိနိုင်ဘူးတဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေမှာဒါလျင် သိနိုင်တဲ့တရားတဲ့အဲ့ဒီလိုတရားရဲ့ဂုဏ်တော်တွေကိုလည်းဆင်ញင်လိုက်စမ်းပါပွားများလိုက်စမ်းပါအထုတ်လိုက်စမ်းပါ အဲ့ဒီလိုတရားရဲ့ဂုဏ်တော်တွေကအမြဲတမ်းစိတ်ထဲမှာဆင်ញင်ပွားများပြီးတော့နေရင်မိမိရဲ့တဏ္ဍာမှာလောဘငြိမ့်တယ်ဒေါသငြိမ့်တယ်မောဟငြိမ့်တယ်ဝန္တာခြင်းဆိုတဲ့ပီတိတရားတွေဖြစ်တယ်ပတ္တိဆိုတဲ့ငြိမ်းအဲမှုတွေဖြစ်တယ်ဒုက္ခဆိုတဲ့ချမ်းသာတွေရမယ်တမာတိတရားတွေရမယ်စိတ်ထဲမှာတည်ကြည်ပြီးတော့နောက်ဆုံးတော့ဧကဂတာတဲ့နော်အဲ့ဓာတွေအကုန်လုံးငြိမ်းအဲမှုချမ်းသာမှုဝန္တာမှု တည်ကြည်မှုဆိုတဲ့တရားတွေအကုန်ရမယ်လောဘတွေဒေါသတွေမောဟတွေနဲ့ရှုပ်ရှက်နေတဲ့လောကကြီးထဲမှာငြိမ်းအေးစွာနေနေနိုင်နေနိုင်တယ်တောကတွေဒေါသတွေရှိနေတဲ့လောကကြီးထဲမှာရှုပ်ထွေးနေတဲ့လောကကြီးထဲမှာတောကတွေဒေါသတွေကင်းပြီးတော့နေနိုင်တယ်အဲ့ဒီဟာကိုလည်းသွားရထိုင်လင်ဣရိယာပုတ်၄ပါးနဲ့လှုပ်ရင်ဂိုင်းရင်စီးပွားရှာရင် နေရင်ထိုင်ရင်နဲ့သာသမိဇနီးမယားနဲ့အားလုံးနဲ့နေကြရင်နဲ့ အဲ့ဒီဗုဒ္ဓနှုတ်တတိကိုမပွားရင်တရားဂုဏ်တော်ကိုပွားပြီးတော့နေလိုက်စမ်းပါအဲ့ဒီကနေပြီးတော့တန်ခဂုံနဲ့တန်ဃာတော်ရှင်သူမြတ်တွေဟာအော်ကျေစုကြီးမားလာပါလားနော်ဒီတန်ဃာတော်ရှင်သူမြတ်တွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တရားတော်တွေကိုအဆင့်သင်ဆောင်ယူပြီးတော့လာကြတာနော်တန်ခဂုံကျေစု ဦးဇင်းတို့ဒကာဒကမတွေတန်ဃာတော်တွေဒါဒီတရားတွေကိုသယ်ဆောင်ပြီးမလာခဲ့ရင်အခုလိုဒီတရားတွေဦးဇင်းတို့ကြားခွင့်နာခွင့်ကျင့်သုံးခွင့်ရမှာမဟုတ်ဘူးဦးဇင်းတို့တွေဒီတရားတွေကိုကြင်ကြံကြောကုန်ပွားများအထောက်ခွင့်ရတာတန်ဃာတော်ရှင်ကောင်းရှင်မြတ်တွေရဲ့ဂုံကျေးဇူးတဲ့နော်ဦးဇင်းတို့ဟောဒီဟိုခေတ်မှာဦးဇင်းတို့ တပုံဘဲကြီးဖြစ်ပြီးတော့ဟိုတုန်းကကေလာရကျင်းမင်းဆိုတာအခုပြောရရင်တော့တမီးတပုံနေပါပဲနော်တမီးတပုံနေဒီဦးဇင်းတို့2008 2008လောက်ကမှဒါသူတို့အပီးနိုင်သွားတာဒါကြောင့်မို့သူတို့တမိုင်းမှာအခုဒုဋ္ဌဂါမဏိမင်းရဲ့သူတို့မဟိန္ဒရာဆိုတဲ့အခုသမတပေါ့သူ့လက်ထက်ဒီနှစ်ကြိမ်ပဲခက်အဆက်ဆက်မှာ အဲ့ဒီတမီးတပုံတွေကိုနိုင်ငယ်ဘူးတာကြံတဲ့အချိန်ကသူတပြန်ကိုတလှဲ့နဲ့ချလာခဲ့တာအဲ့တော့အရင်တော့ကဒေါထကမဏီမင်းမတိုင်ခင်မှာတခါတဲ့အဲ့ဒီကေလာရာကျင်းမင်းဆိုတာအဲ့ဒါအခုဟိုအိန္ဒိယတောင်ပိုင်းကတမီနာရုပြည်နယ်ဘက်ကနေမှအဲ့ဒီဘက်ကိုကူးသွားပြီးတော့ပြောရရင်တော့လက်ဖက်သွားခူကြတာအဲ့ဒီကလက်ဖက်တွေအရမ်းဆိုင်တာဝိုးအဲ့ဒါမျိုးတွေ လုပ်ငန်းတွေလုပ်ရင်းနဲ့ကြာတော့လူမျိုးစုကများလာတဲ့အခါကျတော့အဲ့ဒါနိုင်ငံတက်တောင်းတာပါပဲသူတို့ကအဲ့ဒီဟာတွေတက်တောင်းတော့သူတို့ကဗုဒ္ဓဘာသာတွေမဟုတ်ဘူးလေဗုဒ္ဓဘာသာမဟုတ်တော့ဗုဒ္ဓဘာသာတွေအကုန်ဖြက်စီးဖြက်စီးပြီးတော့အဲ့ဒီတော့ကသေးသေးလင်္ကာကဘာသာကြီးကအယံခိုင်ပါတဲ့အချိန်ဦးဇင်းတို့ဒီအရှိတောင်အာရှတွေကသာသနာအဲ့လောက်မခိုင်ပါဘူးအဲ့ဒီအချိန်မှာသေးသေးလင်္ကာမှာတခါတည်းတပုံဘဲကြီးဖြစ်တော့အလုံး12နှစ်လုံးလုံး ငတ်ပြားပြီးတော့အဲ့ဒီမှာတန်ဃာတော်တွေစားเสียရတော့မရှိဘူးအဲ့ဒီအချိန်မှာတန်ဃာတော်အရှင်သူမြတ်တွေကစာပေတွေမမေ့အောင်လို့နေတိုင်းရွတ်ကြရတာအံညရတာစာပေတွေကိုဘာလို့လဲအဲ့တုန်းကဒီစာအုပ်နဲ့ရေးထားတယ်ဆိုတာ မရှိသေးဘူးမရှိသေးတဲ့အခါကျတော့တန်ဃာတော်တွေကအဲ့ဒီဖျားဟောတဲ့တရားတွေကိုမပြောက်ပြက်အောင်လို့တခါတဲ့အစာရေစာလည်းမရှိဝမ်းနေရပူလောင်ပြီးတော့ အဲ့ဒီမှာဘာသွားလို့လဲဆိုမြက်ကမ်းမှာသွားပြီးတော့ရေအေးအေးလေးတဲတွေကိုရင်ဘတ်ပေါ်မှာတင်ပြီးတော့စာတွေကိုရွတ်အံရတယ်တဲ့အဲ့ဒါ12နှစ်ပြည့်ပြီးတော့မှအိန္ဒိယနိုင်ငံဘက်ကူးသွားတဲ့သံဃာတော်တွေအဲ့ဒါတိတိလင်္ကာမှာရှိတဲ့သံဃာတော်တွေအကုန်လုံးပိဋကသုံးပုံကိုအကုန်လုံးပြန်ပြီးတော့ရွကြဆိုကြတိုက်ဆိုင်ကြအဲ့ဒီမှာပျောက်တဲ့ကြမ်းတွေတချို့လေဆရာတော်တွေအာကုန်မဆောင်ထားနိုင်လို့ ပျောက်တဲ့ကြမ်းတွေအဲ့ဒီကြမ်းတွေကိုအသေးလဲလိုက်ပြီးတော့ရှာရတယ်နော်အဲ့တော့ဘယ်တန်ဃာများဒီကြမ်းကိုအလွတ်ဆောင်ထားတဲ့တန်ဃာရှိသလဲဖေရအဲ့ဒီတန်ဃာတော်အရှင်သူမြတ်တပည့်တော်တို့ကိုထောက်ပံ့တော်မူပါဆိုပြီးတော့အဲ့ဒီမှာတွေအကုန်လုံးအဲ့ဒါလိုက်လံပြီးတော့ရှာဖွေပြီးတော့မှ စတုထတန်ဃာယတနာတဲ့ပထမတန်ဃာယတနာဒုတိယတန်ဃာယတနာတတိယတန်ဃာယတနာ အိန္ဒိယမှာတင်ခဲ့တာစတုထတန်ဃာယတနာက သေတိလင်္ကာနိုင်ငံမှာအဲ့ဒီမှာစပြီးပေထက်အခရာဆိုတာစပြီးတော့တင်ခဲ့ရပါတယ်နော်ပေရွက်နဲ့အဲ့ဒီမှာစပြီးတော့အော်နောက်နောက်တန်ဃာတော်တွေဒီပိဋကတော်တွေငါတို့လိုနှုတ်ငုံမဆောင်နိုင်ရင်ဒီတရားတော်တွေပြက်ပြယ်လိမ့်မယ်ဆိုပြီးတော့မှအဲ့ဒါသတုထတန်ဃာယနာမှာ ပေထက်အခရာတဲ့အဲ့ဒီပေထက်အခရာတင်ပြီးတော့ဦးဇင်းတို့ဒါအာ မြန်မာနိုင်ငံမှာပင်စမသံဃာယရဏမင်းတော်မင်းလက်ထက်မှာကြောက်တဲ့အခရာဒါသတ္ထမသံဃာယရဏမှာဒါအခုပိဋကတ်သုံးပုံသတ္ထမူဆိုပြီးတော့စာမူနဲ့ထွက်လာခဲ့တာပါเนาะဒါကြောင့်မို့တန်ဃာတော်ရှင်သူမြတ်တွေရဲ့ဂုံကျဲစုတွေကြောင့်မို့တန်ဃာတော်အရှင်သူမြတ်တွေအဲ့ဒီလိုဆောင်ကျင်းလာခဲ့ကြလို့ဒါလျင်ဒီတရားတွေကိုဥစဉ်တို့ကြင်ကြံခွင့်ရတယ်ကြိုးကုပ်ခွင့်ရတယ် ဩတန်ဃာတော်ရှင်သူများပေါင်းနေရဲ့ဂုံတွေဟာကြီးမာလိုက်တာပါလားလို့တန်ခဂုံကိုမှန်းပြီးတော့ကြီးညိုရတယ်တဲ့အဲ့ဒီတန်ခဂုံကိုမှန်းပြီးတော့တန်ခနှုတ်တတိတန်ခဂုံကိုမှန်းပြီးတော့အာယုံပြုတ်ပြီးတော့အဲ့ဒီဂုံတော်ကိုပွားနေမယ်ဆိုရင်လည်းပဲအဲ့ဒီပွားနေတဲ့အချိန်မှာလောဘငြိမ့်နေဒေါသငြိမ့်နေမောဟငြိမ့်နေတဲ့နော် လောဘတွေဒေါသတွေမောဟတွေနဲ့သောကတွေနဲ့ဒေါသတွေနဲ့ရှုပ်ချက်ခတ်နေတဲ့လောကကြီးထဲမှာလည်းငြိမ်းအေးစွာနေနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့အဲ့တော့တန်ခါနှုတ်တတိဂုံကိုအာယုံပြုခြင်းတဲ့ပုဂ္ဂိုလ်များကကိုကိုကိုအဲ့ဒါသွားရထိုင်လျောင်းဣရိယာပုတ်၄ပါးနော်အလုတ်လုတ်ရင်သွားရင်လာရင်မှတန်ခါဂုံကိုအာယုံပြုခြင်းတဲ့ပုဂ္ဂိုလ်ကတန်ခါဂုံကိုအာယုံပြုပါတဲ့ဗုဒ္ဓနှုတ်တတိကမ္မထာဓမ္မနှုတ်တတိကမ္မထာ တန်ခါနှုတ်တတိကမထံဆိုတဲ့၃မျိုးရပြီအဲ့ဒီကနေပြီးတော့ဘာလဲသီလာနှုတ်တတိတဲ့နော်သီလရဲ့အကျိုးကျေးဇူးကိုဆင်ញင်သုံးတတ်တာမနမောလင်နာနဲ့ဖရာတပည့်တော်တရဏဂုံသုံးပါးနဲ့၅ပါးသောသီလကိုစောက်တည်ပါဤဖရာလို့စောက်တည်ပြီးတော့ထားလိုက်ကိုကိုကိုစောက်တည်ကျင့်သုံးထားဟောညာကျတော့ပြန်ပြီးတော့ဆင်ញင်သုံးတတ်ကြည့်ဩဒီနေ့ငါသူ့တက်ကိုတတ်သလား ငါသူ့ဥစ္စာကိုခိုးသလားငါလိန်ညာပြောမိရလားအော်ငါမှငါးပါးသီလတွေလုံးနေပါလားဟောသီလတွေကိုအဲ့လိုဆင်ញင်ပြီးတော့ပွားများပြီးတော့နေမယ်ဆိုလို့ရှိရင်လေလောဘတွေငြိမ့်နေဒေါသတွေငြိမ့်နေမောဟတွေငြိမ့်နေကိုယ့်ရဲ့သီလတွေကိုလုံခြုံတဲ့သီလတွေကိုပြန်ပြီးဆင်ញင်နေတာသုံးတတ်နေတာအဲ့ဒီလိုဆင်ញင်သုံးတတ်နေရင်လည်းပဲအဲ့ဒီတောကတွေဒေါသတွေနဲ့ လောဘတွေနဲ့ရှုပ်ထွေးနေတဲ့လောကကြီးထဲမှာငြိမ်းအေးစွာနေနိုင်တယ်တဲ့အဲ့ဒါသီလာနှုတ်တတိကုသိုလ်တဲ့နော်ဒါကြောင့်မို့ကိုကြမ်းမာရေးမကောင်းတဲ့အခါမှာတခါတည်းရမှာဥမာဆေးရုံဆေးပေးကန်းတွေမှာခွဲရမယ်စိတ်ရမယ်ဆိုတဲ့အခါတွေဥစဉ်တို့ဒကာဒကမတွေမှတ်ထားနော်ခွဲကန်းစိတ်ခန်းဝင်ကနာနီးဆိုရင်လည်းကိုကိုကိုတခါတည်းတတဏဂုံနဲ့၅ပါးသီလာကိုအဋိဋ္ဌံပြုပြီးတခါတည်းစောက်တည်သွားနော်နောက်ဆုံးဘဝဏီကုံချုပ်လို့ ကိုဘဝသေရတော့မယ်ငါတော့ဒီသေရညောင်ဆောင်မှာငါကတော့ထနိုင်တော့မှာမဟုတ်တော့ဘူးငါဘဝနောက်ဆုံးဖြစ်ခြင်းလဲဖြစ်မယ်လို့ကိုယ်စိတ်ကိုသိလိုက်ပြီဆိုလို့ကတော့ဒကာဒကမတို့အဲ့ဒီအချိန်မှာ နေတိုင်းမဆောက်တည်နိုင်ခဲ့တောင်အဲ့ဒီအချိန်ကတော့ဆောက်တည်တော့နော်အဲ့ရန်ကြောင့်သောမောမှာလှဲနေရင်းနဲ့ဖရာတပည့်တော်တရဏဂုံ၃ပါးနဲ့၅ပါးသောသီလကိုအဋိဋ္ဌံပြု၍ဆောက်တည်ပါ၏ဖရာလို့ အဲ့ဒီလိုများတာသီလကိုစောက်တည်လိုက်စမ်းပါတဲ့အဲ့ဒါသီလနဲ့ပြည့်စုံနေပြီနော်ဒေဂာနာနီအချိန်ကာလမှာကိုယ်သီလကိုဆင်းရင်ဟောအတိတ်ကဖြက်ပြက်ခဲ့တဲ့သီလဘာမှမစင်းသားတော့နဲ့အခုစောက်တည်လိုက်ရင်အခုသီလတည်သွားပြီအဲ့ဒီတည်သွားတဲ့သီလကိုအခြေပြုတ်ပြီးတော့အော်ငါမှသီလတွေစင်ကြဲနေပါလားငါအခုငါးပါးသီလတွေငါမှစောက်တည်ထားရဆိုစိတ်တွေကစွမ်းအားတွေပုံမြင့်လာတယ်စွမ်းအားတွေပိုကြီးလာတယ်နော် ကိုကိုကိုယုံကြည်မှုတွေပေါ်ကြီးလာတယ်။ဒါကြောင့်မို့ဆေးရုံဆေးဘက်ကနေသွားတဲ့အခါနော်အော် operation တွေငါတော့လောက်ရတော့မယ်ဒီအချိန်မှာစွဲရင်စိတ်ကြောင်းကြစိတ်ဖြစ်တယ်ဆိုရင်တခါတဲ့တရဏဂုံနဲ့ငါးပါးသီလကိုဓာရိုက်တာတန်းပြီးတော့အဋိဋ္ဌံဆောက်တည်ပြလိုက်နော်အဲ့လိုအဋိဋ္ဌံသီလတွေဆောက်တည်ပြီးတော့ အဲ့ဒီသီလတွေရအပေါ်မှာဆင်ញင်နေမယ်ပွားများနေမယ်အထုတ်နေမယ်ဆိုရင်နော်အဲ့ဒီဆိုရင်ញင်ဆိုတဲ့သောကာတွေမှာกินဝေးတယ်တဲ့နော်လောဘတွေဒေါသတွေမောဟတွေလည်းဖြစ်ခွင့်မရတော့ဘူးတဲ့ဒါကြောင့်မို့သီလနုဒ္ဒတိတဲ့သီလကိုလည်းဆင်ញင်ရတယ်ပြီးတဲ့အခါကျတော့စာဂာနုဒ္ဒတိတဲ့စွန့်ကြက်ပေးကမ်းခြင်းလှူဒန်းခြင်းနဲ့နော်စာဂာနုတတိကစွန်ကြဲပေးကံလှူဒန်းခြင်းဆိုတာက မစ္စေဓာကို နိုင်အောင်တိုက်နိုင်လို့ရတာ မပေးခြင်းဘူးဆိုတဲ့မစ္စေရာအဲ့ဒီမစ္စေရာကဥစဉ်တော်ကိုဆင်းရဲအောင်လုပ်တာမစ္စေရာမွဲအောင်လုပ်တာမစ္စေရာမပေးခြင်းဘူးဆိုတဲ့တွန့်တော်တဲ့စိတ်ကကိုယ့်ရဲ့ဘဝတန်တရာကြီးတစ်ချောင်းလုံးကိုဆင်းရဲအောင်မွဲအောင်လုပ်တာတဲ့ဒါကြောင့်မို့တနေ့တနေ့အလှူဒန်းလေးတွေကိုမိမိလှူနိုင်တန်းနိုင်အောင်လဲကြိုးစားအော်အပြင်မှာအလှူဒန်းတွေမကြုံရင်တော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ထမ်းမှာနော်ဆွမ်းနေကပြီးတော့အာယုံပြုတ်ပြီးတော့လှူဒန်း အော်ငါမှာနော်တွန့်တော်တဲ့မစ္စေရာကိုငါဒီနေ့အနိုင်တိုက်ပြီးတော့ဒီနေ့ငါမှာကောင်းမှုတွေပြုမိပြီကောင်းမှုတွေပြုခွင့်ရပြီဖះရှင်ကိုရမြတ်ကြီးကိုပူဇော်ခွင့်ရပြီအော်ငါဖះတွေကိုလှူပြစ်တယ်ကျောင်းတွေကိုလှူပြစ်တယ်တိမ်တွေလှူပြစ်တယ်တစောင်းတွေလှူပြစ်တယ်ဖះကျောင်းကံတိမ်တစောင်းမိမိစွမ်းနိုင်သမျှလှူဒန်းထားတဲ့အလှူဒန်းတွေဆိုရင်လည်းအာယုံပြုပြီးတော့အဲ့ဒီလိုနေမယ်ဆိုလို့ရှိရင်အဲ့ဒါစာဃာနှုတ်တတိတဲ့ လက်ကိုဆေးဆေးတဲ့လက်လေးကပြောင်သွားတယ်လို့ပဲနော်အဲ့ဒီလိုပဲတဲ့ကိုယ့်ရဲ့စိတ်ရဲ့တန်တာမှာကပ်နေတဲ့မပေးခြင်းမိုးဆိုတဲ့စိတ်တွေကိုပေးလူခြင်းနဲ့ဆဲကြောပြစ်လိုက်တာစိတ်မှာစင်ကြယ်သွားတာအဲ့ဒီမပေးခြင်းမိုးဆိုတဲ့အဲ့ဒီမစ်စေတာစိတ်မှာကပ်လို့ကိုမရအောင်အဲ့ဒါကြောင့်မို့အဲ့ဒီလိုမိမိရဲ့အလှူအတန်းတွေရဲ့အပေါ်မှာအာယုံပြန်ပြန်ပြုတ်ပြီးတော့ နေ့တင်နေတိုင်းလည်းအလှလေးတွေလှုပ်လိုက်နော်အော်ဒီနေ့တော့ငါဘာလေးအလှလေးလှုပ်အောင်မဟဲ့တယောက်နဲ့တယောက်ဘယ်သူလာရင်တော့ငါစေနာလေးထားကျွေးလိုက်အောင်မဟဲ့နော်တယောက်နဲ့တယောက်အိမ်မှာဧည့်သည်လာတယ်နော်ကျွေးလိုက်ပါမွေးလိုက်ပါကိုအိမ်မှာရှိတဲ့မိသားစုတွေတယောက်နဲ့တယောက်ကိုလည်းစေတနာလေးထားပြီးတော့အော်ကိုသားသမီးမကျွေးလည်းမရဘူးကျွေးရမှာပဲအဲ့တော့ဝတ်တရားကြောင့်ကျွေးတယ်လို့မဟုတ်ဘဲနဲ့စေတနာလေးနဲ့စားပါစေဒီစားလေးစားမှအသက်ရှင်ကြရတာ နော်တဗေတတ္တအာဟာရထိတိခါအလုံးစုံသောတ attva တွေအာဟာရကိုအမိပြုပြီးတော့နေရတာဒါကြောင့်မို့အော်စားပါစေတောက်ပါစေဆိုပြီးတော့အဲ့ဒီလိုစာကဆိုတဲ့အဲ့ဒီလိုစွန်ကြဲပေးကမ်းမှုစေတနာလေးနဲ့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝနေနည်းဟာချမ်းသာတဲ့နေနည်းအဲ့လိုစွန်ကြဲပေးကမ်းလှူဒန်းနေတဲ့အချိန်မှာလောဘတွေငြိမ့်နေဒေါသတွေငြိမ့်နေမောဟတွေငြိမ့်နေနော်အဲ့ဒီလို လောဘတွေဒေါသတွေမောဟတွေတောကတွေနဲ့ရောက်ရက်ခတ်နေရတဲ့လောကကြီးထဲမှာလည်းငြိမ်းအေးစွာ နေနိုင်တယ်တဲ့။စွန်ကြပေကလှူဒန်းခြင်းဆိုတဲ့အဲ့ဒီစာဂာနှုတ်တတိကိုပွားနေတဲ့အချိန်မှာပြောတာ။အဲ့ဒီလိုပွားနေတဲ့အချိန်မှာသွားရတယ်လေရော။ဣရိယာပုတ်၄ပါးနဲ့မိမိတို့အားတဲ့အချိန်မှာပွားတိုင်းပွားတိုင်းမှာလောဘတွေတစ်ချက်တစ်ချက်ငြိမ်းနေတယ်ဒေါသတွေငြိမ်းနေတယ်မောဟတွေငြိမ်းနေတယ်။ အဲ့ဒီလိုငြိမ့်နေအောင်ပွားပါတဲ့ကဲနောက်ဆုံး6ချက်မြောက်ကဒေဝတာနုတ်တတိနတ်တွေကို အဖမှန်အဖမှန်ထထအမှတ်ရတာနတ်တွေကိုအဖမှန်အဖမှန်အထထအမှတ်ရတယ်ဆိုတော့နတ်ကို ပူဇော်ခိုင်းတာမဟုတ်ဘူးတဲ့နော်ဒေဝတာနုတ်တတိဆိုတာကဘာလဲဆိုတော့အော်နတ်ပြည်မှာနတ်ဖြစ်ရတဲ့ပုံကိုယ်တွေဟာသရာတရားနဲ့ပြည့်စုံကြတယ် ဝိရိယတွေနဲ့လည်းပြည့်စုံကြတယ်တတိတရားနဲ့ပြည့်စုံကြတယ်တမာရီတွေပြည့်စုံကြတယ်ပညာတွေပြည့်စုံကြတယ်။အော်သရဝိရိယတတိတမာရီပညာဆိုတဲ့ဒီတရားတွေနဲ့ပြည့်စုံလို့သာလျှင်နတ်ကြီးမှာနတ်တွေဟာအဲ့ဒီမှာပျော်စံပြီးတော့နေကြတာအဲ့ဒီနတ်တွေမှာ ပြည့်စုံတဲ့သရာတွေသီလတွေနော်ပညာတွေတတိတွေတမာတိတွေငါမှလည်းရှိတယ်လို့ကိုယ်နဲ့ပြန်ဆင်ញင်တာ နော်ကိုမှရှိသလားပြန်သုံးတတ်တာအော်အဲ့ဒီနတ်ဒေဝတာတွေမှာရှိနေတဲ့သရာမျိုးငါမှရှိသလားနတ်ဒေဝတာတွေမှာပြည့်စုံနေတဲ့သီလတရားတွေငါမှရှိသလားနတ်ဒေဝတာတွေမှာအဲ့ဒီနေရတဲ့ပုံကိုယ်တွေမှာရှိနေတဲ့တတိတရားတွေငါမှရှိသလားတမာတိတရားတွေရှိသလားပညာတရားတွေရှိသလားကိုကိုကိုဆင်ញင်ရတာတဲ့ နတ်ပြည်6ထပ်ဆိုတာကိုတက်ချင်တိုင်းတက်နေလို့မရဘူးเนาะဥစဉ်တို့ဒကာဒကမတွေကိုနဲ့ထိုက်တန်မှနေလို့ရတယ်နတ်ဖြစ်ချင်ရင်နတ်နဲ့ထိုက်တန်နဲ့အဋ္ဌိပါရှိရတယ်နတ်နဲ့ထိုက်တန်နဲ့တကောအဋ္ဌိပါရှိမှနတ်ဖြစ်လို့ရတာအဲ့ဒီနတ်ဖြစ်လို့ရအောင်ကသရာသီလသုဒ္ဓဆာကပညာဟိရိဩတ္တပါဆိုတဲ့သူတော်ကောင်းဥစ္စာယရနာတွေပြည့်အောင်ဖြည့်နေရတာပြည့်အောင်ဖြည့်လို့ပြည့်လို့သူတို့ ထိုက်တန်တဲ့ဘုံမှာနေရတာကိုကတိုက်ဆောက်ရင်တိုက်တဲ့နေရာမှာပဲတဲဆောက်ရင်တဲတဲ့နေရာမှာပဲကိုကိုကိုဘဝမှာမြင့်မြတ်ခြင်းပါတယ်သူတော်စင်ဖြစ်ခြင်းပါတယ်ဘဝတန်တရာကြီးမှာအထက်တန်ကြခြင်းပါတယ်မြန်တပန်းလာခြင်းပါတယ်ဆိုရင်တော့ဥဇင်းတို့တရားဓမ္မတွေသရာတွေသီလတွေသုတတွေစာကတွေပညာတွေဟိတိဩတ္တပဆိုတဲ့ဒီတရားတွေသူတော်ကောင်းဥစ္စာယရနာတွေနဲ့မိမိရဲ့တန်တမှာ ပြည့်အောင်ကြိုးစားရမှာပဲ အဲ့ဒီလိုမှမကြိုးစားပါပဲနဲ့ကတော့ဘလို့မှမရဘူးတဲ့ဒါကြောင့်မို့ဒေဝတာနှုတ်တတိတဲ့နတ်ဒေဝတာတွေမှာသူတော်ကောင်းအကျင့်တွေဒီလိုရှိလို့သူတော်ဟာချမ်းချမ်းသာသာ နေရသလိုငါမှလည်းဒီအကျင့်တွေရှိတယ်ဒီတရားတွေငါမှလည်းပြည့်စုံတယ်လို့ကိုကိုကိုနဲ့ဆင်ញင်တာသုံးတတ်တာကိုဒေဝတာနှုတ်တတိတဲ့ကဲအဲ့တော့နောက်က6ချက်ပြန်ပြီးတော့မှတ်လိုက်ပါ ဖရာဂုံတော်အာယုံပြုတယ် ဗုဒ္ဓနုတ်တတိတရားဂုံတော်အာယုံပြုတယ်ဓမ္မာနုတ်တတိတန်ခဂုံကိုအာယုံပြုတယ်တန်ခါနုတ်တတိသီလဂုံကိုအာယုံပြုတယ်သီလနုတ်တတိစာကဂုံကိုအာယုံပြုတယ်စွန်ကျဲပေးကမ်းခြင်းကိုအာယုံပြုတယ်စာကဆိုတာလှူဒန်းခြင်းကိုအာယုံပြုတယ်စာကနှုတ်တတိ နတ်ဒေဝတာတွေကို အာယုံပြုတယ်သီလသမာဓိပညာတရားဝီရိယတွေတရားတွေနော်အဲ့ဒီတရားတွေငါမှပြည့်စုံနေပါလားငါမှရှိနေပါလားအော်နတ်ပြည်မှာရှိတဲ့နတ်တွေလည်းဒီတရားတွေပြည့်စုံလို့သူတို့လည်းပဲဒီလိုကောင်းတဲ့ဘုံတွေနေကြရတာငါမှလည်းဒီတရားတွေရှိပါလားလို့နတ်တွေကိုတတ်သေးထားပြီးတော့ဆင်ញင်တာသုံးတတ်တာအဲ့ဒါဒေဝတာနှုတ်တတိတဲ့အဲ့ဒီတော့အဲ့ဒီနောက်က6မျိုးတဲ့ အဲ့ဒီနောက်က6မျိုးကိုရှေ့က9မျိုးရှေ့က9မျိုးကဦးဇင်းတို့တရားဓမ္မတွေပြန်ပြီးတော့မှတ်ပါသရာတရားဝီရိယတရားသတိတရားသမာဓိတရားပညာတရားဘယ်နှမျိုးတော့9မျိုးရှေ့က9မျိုးကသရာနဲ့ပြည့်စုံအောင်လုပ်ရမယ်ဝီရိယနဲ့ပြည့်စုံအောင်လုပ်ရမယ်နော် တတိတရားတွေအားကောင်းအောင်ကြိုးစားရမယ်တမာတိတရားတွေအားကောင်းအောင်ကြိုးစားရမယ်ပညာတရားတွေအားကောင်းအောင်ကြိုးစားရမယ်အဲ့ဒီ၅ပါးကို အခြေခံပြီးတော့မှဖရာဂုံကို အာယုံပြုပါတရားဂုံကိုအာယုံပြုပါသံဃာတော်ရှင်သူများပေါင်းတဲ့ဂုံကိုအာယုံပြုပါနော်မိမိရဲ့ကိုကျင့်သီလတွေကိုဆင်ញင်သုံးသပ်ပါ မိမိရဲ့လှူဒန်းပေးကမ်းခြင်းဆိုတဲ့စာဃတရားတွေကိုဆင်ញင်သုံးသပ်ပါနတ်ဒေဝတာများကိုတတ်သေးထားပြီးတော့ငါရဲ့သီလသမာဓိပညာဒါနသီလတွေငါလည်းပြည့်စုံနေပါလားလို့နတ်တွေကိုတတ်သေးထားပြီးတော့ဆင်ញင်သုံးသပ်ပါဆိုတော့ရှေ့က9မျိုး နောက်က6မျိုးပြန်ပြီးတော့မှ ရှေ့ကအခြေခံလောက်ရမှာက9မျိုးเนาะနောက်ကဆက်လက်ပြီးတော့ ပွားရမှာက6မျိုးနော်အဲ့ဒီတရား7ပါးနဲ့နေမယ်ဆိုလို့ရှိရင်တော့ဥစဉ်တော့တရားဓမ္မတွေမြတ်သောဘဝနေနီးအဲ့ဒါဖျားပေးသောဘဝနေနီးပါတဲ့ဒါကြောင့်မို့ကိုကိုကိုငြိမ့်အေးတဲ့ဘဝပိုင်းချင်းဖြစ်အောင်နော်ဒေါကတွေဒေါသတွေလောဘတွေဒေါသတွေမောဟတွေနဲ့ရှုပ်ရှက်ခတ်နေတဲ့လောကကြီးထဲမှာ လောဘတွေကင်းပြီးတော့နေအောင်ဒေါသတွေကင်းပြီးတော့နေအောင်သောကတွေကင်းပြီးတော့နေအောင်နော်အဲ့ဒီလိုနေခြင်းနဲ့ဆိုလို့ရှိရင်တော့ဟောဒီတရား7ပါးကို9ပါးကိုအခြေခံပြီးတော့နောက်က6ပါးမိမိနှစ်သက်တာတွေပွားပြီးတော့နေကြမယ်ဆိုရင်တော့ဥစဉ်တို့ဒကာဒကမတွေရောက်ရခတ်ပြီးတော့ပူလောင်နေတဲ့လောကကြီးထဲမှာရောက်ရမခတ်ဖဲနဲ့ငြိမ်းအေးစွာနေနိုင်တဲ့ဘဝမှာ ငြိမ်းအေးစွာနေနိုင်တဲ့ဘဝပိုင်ရှင်များဖြစ်ကြပါလိမ့်မယ်။ဒါကြောင့်မို့ဥဇင်တို့တရားဒဂမအပေါင်းသူတော်ကောင်းတို့တို့ရည်သည်မြတ်စွာဘုရားပေးသောဘဝနေနည်းအတိုင်းယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင် ကြင်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်သောတည်းသာဓုသာဓု သာဓုပါဖျား